သာသနာတော်တက်ကြတဲ့2558ခုနှစ်ကောဇာတက်ကြတဲ့1386ခုနှစ်ကဆုံလပြည့်ကျော်10ရက်ခရစ်နှစ်2014ခုနှစ်မေလ23ရက်တောက်ကြနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂိပရိရဲ့စီတီဒေါက်တာဦးမောင်မောင်ဒေါ်မေယု သမီးမချုသင်းမောင်မိသားစုများရဲ့ဓမ္မစစ်ခုဓမ္မယုံဓမ္မခမ်းမကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤ9ရက်6ရက်အချိန်ပြည့်တရားစခန်းပွဲမှာတရားဘာဝနာပွားများအထုတ်ကြတဲ့ယောဂီသူတော်စင်များတရားနာယူကြတဲ့ယောဂီသူတော်စင်များကိုဓမ္မဒါနတရားအလှပေးလူမာကတော့ တတိပဌာနသုတ်တံတရားတော်ဘာတရားတော်လဲလေဒီတတိပဌာနသုတ်တံတရားတော်ကြီးတွေကဘုန်းကြီးတို့ယောဂီများနဲ့သက်ဆိုင်တဲ့ရသင့်ရထိုက်တဲ့သိသင့်သိထိုက်တဲ့တတိပဌာန်ရဲ့အကျိုးတရားတွေကိုဘုန်းကြီးဟောကြားပေးဖို့ပါပဲဒီတတိပဌာန်တရားတော်ကြီးရဲ့သုတ်တံကို လေ့လာသုံးသပ်တဲ့အခါမှာအစာပိုင်းမှာတတိပဋ္ဌာန်တရားရဲ့အကျိုးတရားတွေကိုဟောကြားထားပြီးတော့အလယ်ပိုင်းမှာကျင့်စဉ်တွေဟောကြားထားတယ်။အဆုံးပိုင်းမှာတော့တရားဓုတွေရနိုင်လောက်တဲ့ရက်လနှစ်တွေကိုပိုင်းခြားပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကဟောကြားပေးထားခဲ့တော်မူပါတယ်။ဒီတတိပဋ္ဌာန်သုတ္တံဒေသနာတော်ကြီးကိုမြတ်စွာဘုရား လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုရုတိုင်ကမ္မာတတ္တမဏီကုံရွာကြီးမှာဘုရားရှင်ကိုရောမြတ်ကြီးအဲ့ဒီကုရုတိုင်သူ တိုင်သားဖြစ်ကြတဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားဒီတတိပဋ္ဌာန်အကျိုးတရားတွေကိုရနိုင်တဲ့အကြောင်းကိုကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့ပါတယ်။အဲဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တယ်လို့ပဲဘုန်းကြီးတို့ရဲ့ ကျေးဇူးတော်ရှင်မစီဆရာတော်ဘုရားကြီးဟာလည်းပဲမိမိရဲ့ကိုယ်တိုင်တွေ့သိအောင်အာထုတ်ထားတဲ့ကိုယ်တိုင်ပေါင်းမြောက်အောင်အာထုတ်ထားတဲ့ဒီတတိပဋ္ဌာန်တရားတွေကိုမိမိပေါ်မှာကျေးဇူးရှိကြတယ်မိဘဆွေမျိုးများနဲ့ရရသူရရသားများကိုကျေးဇူးဆက်တဲ့အနေအားဖြင့်လွန်ခဲ့တဲ့နှစ်ပေါင်း1300က တဘိုရဲလှတဲ့မှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာစိတ်ခုံမိမိရဲ့ဇာတိရရွာမှာမြတ်စွာဘုရားဟောတော်မူခဲ့တဲ့အတိုင်းဒီတတိပဌာနာသုတ်တံဒေသနာတော်ကြီးကိုပဲကျင့်စဉ်ကျင့်နည်းတွေအပြည့်စုံနေအားဖြင့်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟောကြားပြီးတော့ဒီတတိပဌာန်တရားရဲ့ရနိုင်တဲ့အကျိုးတရားတွေကိုကြွေးကြော်ပြီးတော့ဟောတော်မူခဲ့ပါတယ် ဧကယနောယံဘေခွေမေဃောတတ္တနာဝိတုဒ္ဓိယသောကပရိဒေဝနာတမတိကမာယဒုက္ခဒေါမနတနာအထင်ကမာယညာယတဓိကမာယနိဗ္ဗာနတသစ္စေကရိယာယယရိဒံသတ္တရောတတိပဌာနာဘေခဝေယံတော်မြတ်ဥจิตာတို့သတ္တရော၄ပါးကုန်သောယရိဒံယေဤမေတတိပဌာနာ စွဲမြဲသောမှန်ရမှုတတိစွဲမြဲမှုတတိပဋ္ဌာန်ဟူသောကျင့်လံသည်တန်တိရှိကုန်၏ယံစွဲမြဲသောမှန်ရမှုတတိစွဲမြဲမှုတတိပဋ္ဌာန်ဟူသောကျင့်လံသည်တတဏံဖယပစ္စည်းကဗုဒ္ဓရိယသာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုရိယစေညေခြင်းမှာကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏ တောကအပိဒေဝနာဆိုရင်ပူဆွေးရင်တောကငိုကြွေးရင်ပရိဒေဝရူကိုတမတိတ်ကမယလွန်မြောက်စေခြင်းကဧကယနောမေကောတခုရီတောလံတကြောင်ဒီတောလံဖြစ်ပါ၏ဒုက္ခဒေါမနတနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတရူကိုအထင်ကမယခြုံငိမ့်ကွယ်ပြောက်စေခြင်းကဧကယနောမေကောတခုရီတောလံတကြောင်ဒီတောလံဖြစ်ပါ၏ ညာယတာတိကမယာရိယမေကိုရာခြင်းငှာနိဗ္ဗာန်တာသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းငှာဧကယနောမေကိုတခုရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တည်းအဲဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်း ဟောကြားတော်မူခဲ့တဲ့အတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာလည်းပဲတတိပဌံတရားရဲ့ရဟနိုင်တဲ့အကျိုးတရားတွေကိုကြွေးကြော်ပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း85နှစ်ကာလစီကမိမိရဲ့ဇာတိရရွာအာလုံးမိဘဆွေမျိုးသားချင်းများ အလုံးတကာကမာများကိုကျေးဇူးဆက်တဲ့နေအားဖြင့်ဒီသတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုဟောကြားပေးတော်မူခဲ့ပါဒီတော့ဒီသတိပဋ္ဌာန်သုတ်တံရဲ့ကျင့်စဉ်တွေကိုဘုန်းကြီးကမနေ့တိုင်းနာနေ့တိုင်းနာနေ့တိုင်းနာနေ့9နာရီချိန်မှာဒီသတိပဋ္ဌာန်၄ပါးရဲ့ကျင့်စဉ်တွေကိုဘုန်းကြီးဟောကြားပေးပါတယ်ကာယ ानु ပတနာဝေဒနာ ानु ပတနာစိတ်တ ानु ပတနာဓမ္မ ानु ပတနာဆိုတဲ့ရှုမှတ်ပုံရှုမှတ်နည်းကျင့်စဉ်တွေကို အကျဉ်းချုပ်နေအားဖြင့်နားလေသဘောပေါက်အောင်ဘုန်းကြီးဟောကြားပေးထားပါတယ်အဲ့ဒီကျင့်စဉ်အတိုင်းရိုးရိုးသေးသေးနဲ့ကျင့်ကြံပွားများအားထုတ်လို့ရှိရင်ဝိတ္တုဒ္ဓိယတဲ့နံပါတ်1ရနိုင်တဲ့အကျိုးကစိတ်ရဲ့အညစ်အကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးရဘာရဲ့အညစ်အကြေးတွေလဲဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာစိတ်တွေဟာအမြဲတမ်းညှဉ်းနှွမ်းနေကြတယ် မျက်စိဘောက်ကနေပြီးတော့ကိလေသာတွေကဥဒ္ဓဟဝင်နေကြနားဘောက်ကနေပြီးတော့ကိလေသာတွေကဥဒ္ဓဟဝင်နေကြနှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ဆိုတဲ့အဲ့ဒီအပေါက်၆ပေါက်ကကိလေသာတွေဟာအမြဲတမ်းဝင်နေကြတယ်အဲ့ဒီကိလေသာတွေဝင်နေတဲ့အတွက်ကြောင့်ကိလေသာတွေရှိနေလို့လည်းပဲစိတ်တွေဟာအမြဲတမ်းညှဉ်းနှွမ်းပြီးတော့အမြဲတမ်းပင်ပန်းဆင်းရဲနေကြအဲ့ဒီစိတ်ရဲ့အညစ်အကြေးဖြစ်တဲ့ကိလေသာတွေ ကင်းစင်စေလိုတယ်ဆိုရင်တဲ့မြတ်စွာဘုရားကငါဘုရားခုဟောကြားထားတဲ့ဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်သွားလို့ရှိရင်အဲ့ဒီစိတ်ရဲ့အညစ်အကြေးတွေစင်ကြယ်စေနိုင်တယ်အခုအားထုတ်ရင်တန်တိဋ္ဌိကမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တယ်အကာလိကအချိန်မဆိုင်ဘူးတဲ့ အခုမနဲ့အားထုတ်ရင်မနဲ့ကိုပဲစိတ်ညစ်ကြေးတွေစင်ကြယ်နိုင်တယ်တဲ့နေ့အားထုတ်ရင်နေ့အချိန်မှာစိတ်ညစ်ကြေးတွေစင်ကြယ်နိုင်တယ်ညအားထုတ်ရင်ညအချိန်မှာစိတ်ညစ်ကြေးတွေစင်ကြယ်နိုင်တယ်တဲ့အဲဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်ချင်းလက်တွေ့အနေအားဖြင့်အားထုတ်ပါအားထုတ်ခြင်းအဲ့ဒီအားထုတ်တဲ့အချိန်မှာပဲမိမိရှုမှတ်ရအာယုံပေါ်မှာ မိမိရဲ့ရှုတိစိတ်တွေဆွေးမြဲစွာကတ်တည်နေပြီဆိုရင်ကတော့ဒီစိတ်ညစ်ကြေးတွေဟာလုံးဝစင်ကြယ်နေတာကိုတွေ့ရပါလိမ့်မယ်။ဒါမိမိတို့ရှုမှတ်ပွားများအားထုတ်လို့ဒီဘဝမှာဟိုနောက်နောက်ဘဝတွေတိအောင်စောင့်နေရမှာမဟုတ်ဘူး။ဒီဘဝမှာပဲအခုအားထုတ်အခုကိုစိတ်ညစ်ကြေးတွေစင်ကြယ်တယ်။ဒုနေကြအားထုတ်ရင်ဒုနေကြကိုစိတ်ညစ်ကြေးကိုစင်ကြယ်တယ်။ဘာနဲ့ဥမပေးရမလဲဆိုရင်ရေခဲတုံးကိုအခုကန်ကြည့်ရင်အခုအေးမှလားဒုနေကြမှအေးမှလား။အခုအေးမှလား အခုဒီတတိပဌံတရားကိုအခုအားထုတ်ရင်အခုစိတ်ညစ်ကြီးကိုစင်ကြယ်စေနိုင်ပါတယ်လက်တွေ့ပါပဲနောက်သောကပရိဒေဝနာသမတိကမာယဒါဘုန်းကြီးတို့စိတ်ညစ်ကြီးစင်ကြယ်ပုံတွေကိုဒီနေ့ကဟောကြားခဲ့ပြီးပြီသောကပရိဒေဝနာသမတိကမာယပူဆွေးမှုဆိုတဲ့သောကငိုကြွေးမှုဆိုတဲ့ပရိဒေဝတွေလွန်မြောက်ခြင်းရင်လည်းပဲဣကာယနာမေကဒီတတိပဋ္ဌာန်တလမ်းပဲရှိတယ် ဒီတတိပဌာန်လမ်းစဉ်အတိုင်းသာရိုးရိုးသေးသေးကြင်ကြံပွားများအားထုတ်လို့ရှိရင်ယတနာတရား၅ပါးတပါးပါးကြောင့်ဖြစ်ပေါ်လာတဲ့အဲ့ဒီပူဆွေးမှုဆိုတဲ့တောကတွေငိုကြွေးမှုဆိုတဲ့ပရိဒေဝတွေလည်းပဲလွန်မြောက်နိုင်နေအဂါလိကအချိန်မဆိုင်မှုတဲ့အခုအားထုတ်ရင်အခုကိုလွန်မြောက်နိုင်တယ်တဲ့နေ့အားထုတ်ရင်နေ့ညအားထုတ်ရင်ညအဲ့ဒီရှုမှတ်တဲ့အချိန်တိုင်းမှာကိုပဲဒီစိတ်အညစ်အကြေးတွေ လွန်မြောက်တယ်လို့သောကပရိဒေဝတွေလည်းပဲအားလုံးလွန်မြောက်နိုင်တယ်တဲ့။နောက်နံပါတ်3နံပါတ်4ဒုက္ခဒေါမနတာဏအထင်ကမာယသောကပရိဒေဝလွန်မြောက်ပုံတွေကိုဘုန်းကြီးတို့မနေ့ကပြောခဲ့ပြီ။ဒါကိုထပ်ပြီးတော့ပြောနေလို့ရှိရင်ရှေ့ကိုသွားဖို့ရအတွက်အဲ့မှာကြံ့ကြာသွားလိမ့်မယ်။ဒါကြောင့်ဒီမှာဒုက္ခဒေါမနတာဏအထင်ကမာယကိုဆင်းရဲမှုဆိုတဲ့ဒုက္ခစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတွေ အထင်ကမာယခြုံငိမ့်ကွယ်ပြောက်စေခြင်းလို့ရှိရင်လည်းပဲဧကယနာမေကဒီတတိပဋ္ဌာန်တလန်းပဲရှိတယ်တဲ့ဒွိရာပထောနှစ်လန်းမရှိပါဘူးတဲ့ကိုစင်းရဲတွေလွန်မြောက်ခြင်းတဲ့ပုဂ္ဂိုလ်ခြုံငိမ့်ခြင်းတဲ့ပုဂ္ဂိုလ်စိတ်စင်းရဲတွေခြုံငိမ့်ခြင်းတဲ့ပုဂ္ဂိုလ်ဟာဒီဧကယနာမေကဆိုတဲ့ဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းဆရာသမားညွန်ပြတဲ့အတိုင်းရိုးရိုးသေးသေးကျင့်ပွားအားထုတ်လို့ရှိရင် အဲ့ဒီကိုဆင်းရဲတွေအားလုံးချုပ်ငြိမ်းသွားနိုင်တယ်စိတ်ဆင်းရဲတွေလည်းပဲအားလုံးချုပ်ငြိမ်းသွားနိုင်တယ်သို့တော်လည်းပဲဘုရားရှင်ကိုရောမြတ်ကြီးကဒီတိပဋ္ဌာနာဒေသနာတော်မှာအခိုင်အမာရနိုင်တဲ့အကျိုးတရားတွေကိုဟောကြားပေးပြီမယ်လို့လည်းပဲစပြီးတော့တရားရိပ်တာဝင်ပြီးတော့တမာတိထူထောင်စားပုဂ္ဂိုလ်အနေနဲ့တော့ဒီကိုဆင်းရဲတွေမချုပ်ငြိမ်းနိုင်သေးဘူး ဘာကြောင့်မချုပ်ငြိမ့်နိုင်တာလဲဆိုတော့စိတ်ကြည်ငြိမ်စိတ်တည်ငြိမ်မှုတမာတိရလို့လားမရသေးလို့လားစိတ်တည်ငြိမ်မှုတမာတိလည်းမရသေးဘူးဖြစ်သင့်ဖြစ်ထိုက်တဲ့ယုံနာအဖြစ်အပျက်ကိုသိမြင်နိုင်လောက်တဲ့ဝိပဿနာဉာဏ်လည်းပဲမရသေးလို့အဲဒီလိုဖြစ်သင့်ဖြစ်ထိုက်တဲ့တမာတိတရားတွေလည်းပဲဖြစ်နေပြီယုံနာအဖြစ်အပျက်ကိုသိမြင်နိုင်လောက်တဲ့ဝိပဿနာဉာဏ်လေးတွေလည်းဖြစ်နေပြီဆိုရင်ကတော့ အဲ့ဒီယောဂီပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာမှာ ဖြစ်ပေါ်လာတဲ့ကိုယ်ဆင်းရဲမှုတွေအားလုံးလွန်မြောက်သည့်အထိအောင်ချုပ်ငြိမ့်သွားသည့်အထိအောင်ရှုမှတ်နိုင်ပါလိမ့်မယ်။အဲ့ဒီဆင်းရဲနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီမှာခုနှစ်မျိုးတောင်ကျမ်းဂန်များမှာဖွင့်ပြထားပါတယ်။ဒုက္ခဒုက္ခတဲ့ဝိပရိနာမဒုက္ခတဲ့ဆင်းရဲနဲ့ဆက်လို့သင်္ခါရဒုက္ခတဲ့ ဋိသန္နဒုက္ခအပဋိသန္နဒုက္ခပရိယာယဒုက္ခနိပရိယာယဒုက္ခလို့ဒုက္ခဘယ်နှမျိုးလဲဒုက္ခကိုခုနှမျိုးဖွင့်ပြတာအဲ့ဒီဒုက္ခတွေမှာဘုန်းကြီးတို့ခုဒုက္ခဒုက္ခဆိုတာက ကိုယ်ဆင်းရဲစိတ်ဆင်းရဲတဲ့ဒုက္ခကိုယ်လည်းဆင်းရဲတယ်စိတ်လည်းဆင်းရဲတယ် အဲ့ဒါကိုဒုက္ခဒုက္ခတရားနှစ်ဆင့်တရားနှစ်ချက်ဆင့်၍တဲ့အနဲ့လွန်ကဲသည်ဆိုတဲ့အတိုင်းလွန်လွန်ကဲကဲကိုဆင်းရဲတယ်လို့ဆိုတယ်အခုစပြီးတော့ယောဂီပုဂ္ဂိုလ်များတရားရိပ်တာဝင် ပြီးတော့တမာရီထူထောင်စအချိန်ခါကာလမှာမိနစ်20မိနစ်30လောက်ဆိုရင်မိမိခန္ဓာကိုယ်အောက်ပိုင်းကအလယ်ပိုင်းကအထက်ပိုင်းက ခန္ဓာကိုယ်ကြီးဖောက်ပြန်ပြီးတော့ချမ်းသာနေမလားဆင်းရဲနေမလားဆင်းရဲပါဘူးဘိက္ခုဆင်းရဲနေပြီအဲလိုခန္ဓာကိုယ်ကြီးကဆင်းရဲဖောက်ပြန်နေတော့ဆင်းရဲတဲ့ဝေဒနာကိုအဲ့ဒီဒုက္ခဝေဒနာကိုကိုရှုတယ်ရှုရမယ့်အတိုင်းရှုပေမဲ့လို့လည်းပဲကိုယ့်ရဲ့တမာရီအားတွေမကောင်းသေးတော့နိုင်နိုင်နင်းနင်းရှုနိုင်ပါမလားလုံးဝနိုင်နိုင်နင်းနင်းမရှုနိုင်သေးဘူး တချို့ပုဂ္ဂိုလ်တွေများဆိုရင်ယောဂီပုဂ္ဂိုလ်တွေတရားကြိတ်တာလည်းပဲအတွေ့အကြုံတရားအတွေ့အကြုံလည်းမရှိသေးတရားအတွေ့အကြုံမရှိသေးတဲ့အခါကလည်းကြတော့မိမိမှာဒီလိုဆင်းရဲတဲ့ဒုက္ခဝေဒနာတွေပေါ်နေတယ်အဲ့လိုပေါ်နေတာလေးကိုဘုန်းကြီးတို့တရားမေးတဲ့အခါမှာဝေဒနာတွေရောတရားရှုမှတ်ရတာမှာရှုမှတ်လို့ရောအာယုံမှတ်စိတ်မိပြီလားလို့မေးတယ်မိပြီသူကပြောတယ် စိတ်တွေဘာတွေရောမထွက်ဘူးလားလို့မေးလိုက်ရင်ဘယ်မှမထွက်ဘူးတဲ့စိတ်တွေဘယ်မှမထွက်ဘူးတဲ့သူကပြောတယ်ဒါနဲ့ဘုန်းကြီးကတက္ကမကြီးမှာမြီးတွေဘာတွေမရှိဘူးလားလို့ရှိပါတယ်တက္ကမကြီးအာယုန်ထဲမှာမြီးလေးရလေလို့အဖွားဆိုပြီးတော့ပြေးလာတာလေးမြင်မမြင်ရဘူးလားဆိုဟီးဟီးတဲ့ကြီးတော့တာဟွန်း မြည်လေးကိုတတိမရဘူးလားဆိုတော့တတိရတယ်အဲ့ဒီတတိရနေတာစိတ်ထွက်နေတာပဲလို့ပြောမှဩအဲ့ဒါစိတ်ထွက်တာလားဆိုတော့သိတာတချို့မှာအတွေ့အကြုံမရှိသေးတဲ့ပုဂ္ဂိုလ်တွေမှာဆိုရင်စိတ်ထွက်လို့ထွက်မှန်းသိရလားမသိတော့တရားရှိမှတ်တဲ့ကံမှာစိတ်မထွက်ဘူးလို့ကြီးတယ်သူတို့ထင်နေတယ်နောက်ပြီးတော့ဘုန်းကြီးတို့ကဝေဒနာလေးတွေရောဘယ်လိုလဲလို့မှတ်နိုင်ရလားလို့ဆိုတော့မှတ်နိုင်ပါလေဝေဒနာတွေရောမပေါ်ဘူးလားမပေါ်ဘူးတဲ့သူကပြောတယ် ဝေဒနာတွေမပေါ်ဘူးတဲ့ဒါနဲ့ဘုန်းကြီးကတကယ်တော့လေကိုယ်တိုင်ကြည့်နေတာမဟုတ်ပါဘူးမကြည့်ပေမဲ့လို့လေများသောအားဖြင့်မိနစ်20 30ဆို ပြင်တာဆိုတော့ယောဂီတွေပြင်တတ်တာဆိုတော့စောစောပိုင်းကလေလို့ဒကမာကြီးဟိုမှာခြေထောက်ကိုဝဲဒီပဲလှည့်ပြင်လိုက်တာတွေ့ပါတယ်ဆိုတော့ညောင်းလို့တဲ့အဲ့ဒီညောင်းတာဝေဒနာပဲလို့ပြောပါတယ်အဲ့တော့ကိုကိုကိုဝေဒနာဖြစ်နေလို့ဝေဒနာ ဖြစ်မှန်းသိရလား မသိဘူးအဲ့လိုမသိမှဆိုရတာဝိပဿနာရှုတယ်ဆိုတာသိအောင်ရှုရဘာဖြစ်အောင်ရှုရမသိရင်ဘာမှမဖြစ်ဘူးဘာမှကိုမဟုတ်ဘူးသိနေပြီဆိုရင်ဉာဏ်ဖြစ်နေတာသိနေတယ်ဆိုတာတတိရှိလို့လားမရှိလို့လားတတိရှိနေလို့သိနေတာဘုန်းကြီးတို့တတိမရှိရင်ကိုယ်အိမ်မှာကိုဧကန်ထဲမှာထိုင်ပြီးစာဖတ်နေတာဘသူဝင်နေဘသူထွက်တယ်သိရလားတတိထားလို့လားမထားလို့လားတတိမထားရင်ဘာမှမသိဘူးတတိမမူရင် ကိုတောင်မမြင်ဘူးတဲ့တတိမူရင်မြူမှုံလေးတောင်မြင်တယ်တတိမူရမှာဝိပဿနာရှုတယ်ဆိုတာတတိမူရမှာခန္ဓာမှာတတိလေးစိုက်ထားလို့ရှိရင်ဘာလေးဖြစ်လိုက်ဖြစ်လိုက်အကုန်လုံးလိုက်သိနေတာမြူမှုံလေးတောင်မြင်တယ်လို့ဆိုတာအဲ့တော့တတိမူနေရင်မြူမှုံလေးတောင်မြင်တယ်ဒါကြောင့်မို့ဝေဒနာလေးတွေခန္ဓာကဆင်းရဲတဲ့ဒုက္ခဝေဒနာလေးတွေဖောက်ပြန်မှုလေးတွေဖြစ်လာလို့ဆင်းရဲရင်အဲ့ဒီဆင်းရဲတာလေးကိုသိနေရတယ် အဲ့ဒီသိနေတဲ့အတွက်ကြောင့်မို့အဲ့ဒါလေးကိုသိရင်ကနေပြီးတော့နားတယ်သို့မဟုတ်ဆင်းရဲရင်ဆင်းရဲဆင်းရဲအခန့်ခဲရင်အခန့်ခက်တယ်အခန့်ခက်တယ်ဒီပေါ်မှာစိတ်ကလေးနဲ့ထားပြီးရှုကြည့်နေရအဲ့ဒီမှာတိုးလာရင်တိုးလာတာလေးသိရမယ်ရော့သွားရင်ရော့သွားတာလေးသိရမယ်တဏှာမှတဏှာပြောင်းသွားရင်ပြောင်းသွားတာလေးသိရနောက်ဆုံးမရှိတော့ဘူးပျောက်သွားပြီဆိုရင်လည်းပျောက်သွားတာလေးသိရအဲ့ဒီလိုသိတာလေးကိုညံလို့ခေါ်တယ်သိတာကိုပါလဲအေးသိတာကိုညံလို့ခေါ်တယ် ဒါကြောင့်မို့ဆင်းရဲတာဖြစ်ဖြစ်ချမ်းသာတာဖြစ်ဖြစ်သိနေရတယ်သိနေရင်ညံပေါ်နေတာပဲမသိရင်ဘာညံမှမပေါ်အဲတော့သိနေအောင်တတိလေးကမ်းပြီးတော့အဲ့ဒီဆင်းရဲတာလေးကိုရှုရအဲတော့ယောဂီပုဂ္ဂိုလ်ဟာစပြီးတော့ရှုမှတ်စတရားနဲ့လည်းအတွေ့အကြုံမရှိသေးဘူးအခုတကယ်ချင်းအပေါင်းအသင်းတွေကပြောလုံးလို့တရားရိပ်တာဝင်မယ်အေးဂျုံလုံးကလည်းလိုက်ဝင်အောင်မယ်ဆိုဝင်တယ်ဘာမှလည်းအတွေ့အကြုံမရှိသေးဘူးအခုတရားအထုတ်တဲ့အခါကလည်းကြတော့ စိတ်တွေကလည်းတည်ငြိမ်မှုမရှိဘူးစိတ်ကိုလည်းစူးစီးလို့မရအောင်အဲ့လိုစိတ်တွေစူးစီးလို့မရတဲ့အခါကလည်းကြတော့မိမိရဲ့ခန္ဓာကိုယ်အောက်ပိုင်းလည်းပိုင်းထက်ပိုင်းတွေကဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဒုက္ခဝေဒနာတွေမပေါ်ဘူးလားအဲ့လိုဆင်းရဲတဲ့ဒုက္ခဝေဒနာတွေပေါ်တဲ့အခါကလည်းကြတော့ကိုကရှုနည်းကိုလည်းသဘောမပေါက်သေးဘူးရှုလည်းမရှုတတ်တဲ့အခါကလည်းကြတော့တခါနဲ့ကြိတ်မိတ်ပြီးတော့တချို့ပုဂ္ဂိုလ်တွေဆိုရင်တဏှာကြီးမပြောင်းမထိုင်ရမယ်ဆိုတဲ့အနေမျိုးနဲ့ ခိုင်းတဲ့အခါကာလကြတော့ပြောင်းလဲမပြောင်းရဲဘူးမပြောင်းရဲတဲ့အခါကာလကြဒီဝရဏကြီးကပြင်းထန်တဲ့အခါကြတော့ကိုယ်ရောမဆင်းရဲဘူးလားကိုယ်ဆင်းရဲတဲ့ယုံတယ်လားစိတ်ရောမဆင်းရဲဘူးလားတရားထိုင်နေရတာကိုစိတ်သိပ်ဆင်းရဲတာပဲအဲ့ဒီမှာလှုပ်လဲမလှုပ်ရကိုယ်လဲမကုတ်ရဆိုတော့အဲ့ဒီမှာစိတ်တွေပါဆင်းရဲတာအဲ့လိုကိုယ်လဲဆင်းရဲစိတ်လဲဆင်းရဲတာကိုဒုက္ခဒုက္ခဒါဘုန်းကြီးတို့ယောဂီများတရားထုတ်တဲ့ပုဂ္ဂိုလ်တိုင်းဒါတွေကြုံတွေ့နေရတယ် နောက်ပြီးတော့ဝိပရိနာမဒုက္ခဘာဒုက္ခလဲလဲဝိပရိနာမဒုက္ခဆိုတာဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဒုက္ခကိုပြောတာအခုမိမိခန္ဓာကိုယ်ကြီးကအခုပဲအေးနေတယ်တွန်းလေးကြပူးလာပြီအခုပဲဒီမှာငြိမ်နေရကတွန်းလေးကြကြတော့တောင့်လာအမျိုးစုံခန္ဓာကိုယ်ကြီးကအောက်ပိုင်းကအလယ်ပိုင်းကအထက်ပိုင်းက တမျိုးပြီးတမျိုးဖောက်ပြန်ပြီးတော့ဆင်းရဲနေတာကိုဝိပရိနာမဒုက္ခလို့ခေါ်တယ်။ဖောက်ပြန်လို့ဆင်းရဲတာကိုဘာလို့ခေါ်လဲ။အေးဝိပရိနာမဒုက္ခတဲ့ခန္ဓာကိုယ်ကြီးကပြောင်းလဲပြီးဖောက်ပြန်နေတာအေးရာကပူပူရာကအေးပြော့ရာကမာမာရာကပြော့ရော့ရာကတင်းတင်းရာကရော့အဲဒီမှာထုံလိုက်ကျင်လိုက်နာလိုက် ပူလိုက်အေးလိုက်နဲ့အမျိုးစုံပြောင်းလဲဖောက်ပြန်ပြီးတော့ဆင်းရဲနေတာကိုဒါဝိပရိနာမဒုက္ခအခုဘုန်းကြီးတို့ယောဂီများဒီဝိပရိနာမဒုက္ခလေးလောက်ပဲသိနေကြတယ်ဒါတော့ကိုပဲဆင်းရဲတယ်ဆိုပြီးတော့ဒါလေးမရှိတော့ရင် ချမ်းသာမှာပဲဆိုပြီးတော့ဒီခါလဲပျောက်ချင်နေကြဘုန်းကြီးမနေ့ကပြောခဲ့ပြီဝေဒနာတစ်ခုကိုရှုတဲ့အခါမှာပျောက်အောင်ရှုရမှာလားသိအောင်ရှုရမှာလား အဲ့ဒီခံစားနေရတဲ့ဝေဒနာရဲ့သဘောလေးကိုသိအောင်ရှုရမှာပြောင်းအောင်ရှုရမှာမဟုတ်ဘူးအဲ့ဒီပြောင်းအောင်ရှုတယ်ဆိုရင်ကိုပဲရှုနည်းမှားနေပြီလောဘဥစည်းတဲ့စိတ်နဲ့ရှုနေတာဘာဥစည်းတဲ့စိတ်လဲအေးလောဘဥစည်းပြီးရှုနေတယ်ဆိုတဲ့ကိုကဒီဝေဒနာဟာမလွန်မြောက်တော့ဘူးအဲ့ဒီမှာဒေါသတွေပါထပ်ထပ်ဖြစ်လာဘာတွေထပ်ဖြစ်လာလဲအေးဒေါသတွေပါထပ်ပြီးတော့ဖြစ်လာဝိပဿနာတရားရှုတယ်ဆိုတာ လောဘဒေါသတွေနည်းအောင်ပန်းအောင်ကင်းအောင်ပြတ်အောင်ရှုတာအခုဝိပဿနာရှုရင်းနဲ့လောဘတွေဒေါသတွေတိုးပွားနေတယ်ဆိုရင်ကိုရှုနေမှန်လို့လားမှားလို့လားမှားနေပြီဒါကြောင့်ရှုပြီဆိုတဲ့ကူကပျောက်ချင်တဲ့လောဘစိတ်နဲ့မရှုနဲ့အဲ့ဒီဝေဒနာရဲ့သဘောလေးကိုသိသိအောင်သိခံပြီးတော့ရှုရသိအောင်ဘယ်လိုရှုရလဲသိခံတဲ့ခံမှာလဲသိခံနိုင်သမျှသိခံပြီးရှုရ လုံးဝသိမခံနိုင်တော့ဘူးဆိုရင် ပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ်အဲ့ဒီပြောင်းလို့ရွှေ့လို့ပြင်လို့အကုသိုလ်လည်းမဖြစ်ဘူးအပြစ်လည်းမဖြစ်ဘူးသို့တော့ခဏခဏပြောင်းနေတဲ့အတွက်ကြောင့်တမာရီတော့ဖြစ်ပါမလားတမာရီမဖြစ်တော့အဲ့တော့တမာရီဖြစ်ရှင်တဲ့ပုဂ္ဂိုလ်ဟာတိခံနိုင်တယ်များတိခံပြီးတော့အဲ့ဒီဝေဒနာလေးပုံမှာဆိုင်ပြီးတော့ရှုနေရတယ်ရှုနေရင်လည်းအဲ့ဒီဝေဒနာလေးရဲ့တိုးလာတဲ့သဘောရော့သွားတဲ့သဘော ဒီလောက်တင်လားဆိုတော့ဒီလောက်တင်မကဘူးဝေဒနာလေးဟာအရေပြားလေးပေါ်ကဖြစ်နေရင်အရေပြားပေါ်ကဖြစ်တဲ့ဝေဒနာပဲဆိုတာသိလာတယ်အသားလေးကဖြစ်လာရင်အသားလေးကဖြစ်တဲ့ဝေဒနာပဲဆိုတာသိလာတယ်အဲ့ဒီမှာအယိုးပေါ်ကယိုးတွင်းကဖြစ်လာတယ်ဆိုရင်အယိုးပေါ်ယိုးတွင်းချင်းစီက ဖြစ်တဲ့ဝေဒနာပဲဆိုတာသိလာတယ်အဲ့ဒီဝေဒနာဟာရှုလေတိုးလေရှုလေတိုးလေတိုးတာလည်းသိလာတယ် ဒီဘက်ရှုပြန်တော့လည်းပဲတမာရီအရှင်အားကောင်းလို့ဒီဝေဒနာအရှင်ရော့သွားပြီဆိုပြန်တော့လည်းရှုလေရော့လေရှုလေရော့နေရော့ရော့ရော့ရော့သွားတဲ့သဘောလေးလည်းသိလာတယ်အဲ့ဒီကနေတဖြည်းဖြည်းဝေဒနာဟာကြီးမားတဲ့ဝေဒနာကြီးကနေတဖြည်းဖြည်းသေးသေးသေးသေးသေးသေးသေးသေးသွားတာလေးကိုလည်းသိလာနောက်ဆုံးဒီမှာလက်တန်းလေးတစ်ထောက်စာလောက်လေးပဲဝေဒနာလေးရှိနေတယ်ဒါမှမဟုတ်အတစ်ထောက်စာလောက်လေးဝေဒနာလေးကြံနေတာကိုဒါလေးကိုသိနေတယ် ဒါလေးဟာလည်းပဲမလွန်မြောက်နိုင်ဘူးဒါလေးကိုလည်းရှုနေတယ်သိလဲသိနေတယ်မလွန်မြောက်နိုင်နာရီဟာလည်းပဲထိုးစေခြင်းလားနာရီဟာလည်းထိုးစေခြင်းလားပြီနာရီဟာလည်းမထိုးအဲ့ဒီနာရီမထိုးလို့ငိုပြီးနာရီနဲ့ရံဖြစ်တဲ့တကာကြီးလည်းဘုန်းကြီးတွေ့ဘူးတယ်သူကဝေဒနာတွေကပြင်းထန်ပြင်းထန်တော့နာရီကထိုးစေခြင်းလားပြီနာရီကလည်းမထိုးနာရီကိုတခါတဲ့ စောင့်ရှောက်တဲ့ပုဂ္ဂိုလ်မသိအောင်နာရီလေးကိုစောင့်ပြီးတော့တခါရင်မျက်စိလေးနဲ့ဒီလိုလဲရောရဲလဲဖွင့်မကြည့်ရဘူးအဲဒီမှာမျက်စိလေးမှေးပြီးဖွင့်ကြည့်ပြန်တော့လည်းပဲတစ်ဖက်ကပွင့်တစ်ဖက်ကပိတ်မျက်စိနှစ်ဖက်စလုံးလည်းမပွင့်ဘူးတစ်ဖက်ကပိတ်ရတစ်ဖက်ကပွင့်တယ်အဲဒီပွင့်နေရင်ကြည့်ပြန်တော့နာရီကမတိုးဘူးရှေ့ကို မတိုးဘူးသူကရှေ့ကိုပြီးတော့မယ်လို့ထင်တာအဲ့ဒီမှာကျတော့စိတ်ထဲမှာမခံရနိုင်တော့ဘဲနဲ့တကကြီးဟာအင်းအင်းနဲ့ခါလဲကိုငိုတော့တာအဲ့တော့ငိုတဲ့ခါကျတော့ဘုန်းကြီးက ဩဒကာကြီးဝေဒနာတွေပြင်းထန်လို့သူမနိုင်တော့လို့ငိုတာပဲဆိုပြီးဘုန်းကြီးကသူ့ကိုအမှတ်ကလေးပြောင်းမယ်ဆိုပြီးတော့ဘုန်းကြီးကသူ့ပခုံးလေးကို တင်းတင်းဘုန်းကြီးဆွဲဆုပ်ထားလိုက်အဲဒီဆွဲဆုပ်ထားလိုက်တဲ့ခါကျတော့တင်းနေတဲ့အခါမှာယောဂီရဲ့စိတ်ဟာနောက်ထပ်ဖြစ်ပေါ်လာတဲ့စီကိုစိတ်ကမရောက်ဘူးလားအဲ့ဒီရောက်တော့ဘုန်းကြီးစိတ်ပြောင်းလိုက်တာသူအဲ့ဒီမှာစိတ်ပြောင်းပြီးပခုံးကိုတင်းတင်းဆုပ်ထားပြီးတော့အခုဘုန်းကြီးဆုပ်ထားတဲ့တင်းနေတာလေးကိုအာယုံဆိုင်တင်းနေတာလေးကိုအာယုံဆိုင်လို့ဘုန်းကြီးကပြောတာ ဝေဒနာလေးကိုပြောင်းရှုခိုင်းလိုက်တယ်အဲဝေဒနာလေးကိုပြောင်းရှုခိုင်းလိုက်တဲ့က तू ကဘာပြောလဲဆိုတော့မင်းနီးနီးနာနာမဟုတ်လို့မဟုတ်ရင်မင်းကငါလက်သီးနဲ့ထိုးခွဲလိုက်မယ်ဆိုတော့အဲ့ဒီကြတော့မှဘုန်းကြီးကအော်တခါကြီးနာကြီးနဲ့ရံဖြစ်နေတာပါလားဆိုတာသဘောပေါက်သွားတာအဲ့တော့နာကြီးနဲ့ရံဖြစ်နေတာတခါတည်းမှာကိုကရှုမှတ်လို့မကောင်းဝေဒနာတွေကပြင်းထန်စိတ်တွေကပြန့်လွင့်အဲ့ဒီတော့နာကြီးအချင်းကိုမြန်မြန်ထိုးပါစေတော့ဆိုတဲ့စိတ်ကဆူတောင်းနေတာတွေရောမရှိတတ်ဘူးလားရှိပါတယ်ရှိကြတယ် အဲလိုဆူတောင်းရင်းကနေရောင်ပြီးအောင်ပြီးအောင်ပြီးလို့အော်တဲ့ယောဂီလည်းတွေ့ဘူးတာဘာကြောင့်တွေ့ဘူးလဲဆိုတော့ဘုန်းကြီးမဟာစီသာသနာရိပ်တာမှာ7နှစ်ဘုန်းကြီးအဲ့ဒီမှာနေပြီးတော့7နှစ်တိုင်တိုင်ကမ္မထာနာစိရဖြစ်နေဘုန်းကြီးဆောင်ရွက်ပေးရတယ်အဲ့တော့7နှစ်တိုင်တိုင်ဆိုတော့ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်း30ခန်းလောက်က30ကျော်လောက်ကဆိုတော့ အဲ့ဒီအချိန်တုန်းကဘုန်းကြီးတို့မြန်မာနိုင်ငံမှာတရားရိပ်တာတွေဆိုတာအင်မတန်နဲတာပဲတရားရိပ်တာလောကမှာမဟာစီဆိုတာတစ်ခုပဲထင်ထင်ရှားရှားရှိတယ်ဘယ်ဟာမှထင်ရှားတာမရှိဘူးအဲ့ဒီအချိန်ကအားလုံးပဲတရားရိပ်တာဝင်မယ်ဆိုရင်မဟာစီရိပ်တာပဲဝင်တယ်မဟာစီရိပ်တာပဲဝင်တယ်ဆိုတော့အဲ့ဒီရိပ်တာကြီးမှာဘယ်ချိန်မှာပဲကြည်လိုက်ကြည်လိုက်ယောဂီဟာ900တဲ့အောင်ဆင်းအဲ့ဒီလောက်များတယ်ယောဂီတွေ ဒီယောဂီကြီးရာတွေရောငယ်ရာတွေရော900အောင်မဆင်းဘူးအဲ့ဒီလောက်ယောဂီတွေများတော့အမျိုးသမီးယောဂီကအဲ့ဒီတည်းမှာ900လောက်ဝင်နေတာအဲ့လိုဝင်နေတာဆိုတော့ဘုန်းကြီးတို့တရားဆရာတဲ့အချိန်တွေဟာအများကြီးပဲအချိန်ဟာဒီခါမနေ့ပိုင်းရောနေ့ပိုင်းရောညနေပိုင်းရောတခါတရံမှာယောဂီတွေများလွန်အားကြီးလို့ည9နာရီတရားဖြုတ်တဲ့အချိန်ထိအောင်ဘုန်းကြီးတို့တရားစစ်ပေးရပါတယ်အဲ့ဒီလိုကိုယောဂီတွေကများတော့ အဲ့လိုယောဂီအများကြီးတွေတွေ့ကြုံရတော့အများကြီးတွေထဲမှာဆိုတော့အများကြီးအမျိုးမျိုးယောဂီတွေအမျိုးမျိုးကိုတွေ့ရကြုံရပါအဲ့ကြုံရတဲ့အခါမှာယောဂီကြောင်းပိရာဒီမှာဆရာမတယောက်တရားဝင်ရင်ကနေပြီးတော့သူကတရားအားထုတ်ရတာတခါလဲဟိုအဲ့ဒီတုန်းကလေတင်းတင်းကြပ်ကြပ်ကင်ထားတာဆိုတော့တဏှာကြီးကိုမထားရဘူးလို့သူတို့စိတ်ထဲမှာထင်ထားတယ်တဏှာကြီးကိုတရားမဖြုတ်ရဘူးတဏှာကြီးကိုပြောင်းတာရွှေ့တာမလုပ်ရဘူးလို့ဟိုတချို့ယောဂီဆောင်တွေကလည်းချင်းချောက်တာပါတယ် တချို့ယောဂီဆောင်တွေရဲ့ချင်းချောက်မှုကြောင့်တော့ဒုက္ခပေးတာလည်းအများကြီးပဲအဲဒီမှာယောဂီပုဂ္ဂိုလ်တွေယောဂီဆောင်တွေကချင်းချောက်ပြီးတော့တဏှာရင်မလုပ်ဖဲနဲ့နေရမယ်တဏှာရင်မရွှေ့ရဘူးမပြောင်းရဘူးဆိုတော့သူကမရွှေ့မပြောင်းရတဲ့အခါကျတော့ဝေဒနာကလည်းတက်နိုင်ရလည်းပဲကြာမထိုးနိုင်မထိုးနိုင်တော့ထိုးပါစီထိုးပါစီဆူတောင်းတာအဲ့လိုဆူတောင်းဝေဒနာလည်းပြင်းထန်ဟိုကလည်းဆူတောင်းနေရင်ကနေသူ့ဆူတောင်းကပြည့်သွားတာဒင်းဒင်းနဲ့ထိုးလိုက်ရော ရောင်ပြီးတော့ခါတိုင်းတော့အောင်ကြီးအောင်ကြီးစိတ်ထဲကတူတူလေးနောက်အခုကြတော့စိတ်ကဝမ်းတန်တော့အာကြီးပြီးတော့ထအော်တာအောင်ကြီးအောင်ကြီးထအော်ရောအော်လိုက်တော့ဒီခါလဲယောဂီတွေအားလုံးကသူ့ကိုဝိုင်းကြည့်နေတော့အဲ့ဒီမှာယောဂီလည်းမနေတတ်မထိုင်တတ်နဲ့ဒီခါလဲကောင်းဝှချပြီးတော့ခေါင်းကိုမထောင်တော့ဘူးဒါနဲ့ဘုန်းကြီးကအဲ့ဒီမှာမေးကြည့်တာတရားလျှောက်တဲ့အချိန်ကျဘာကိုအောင်တာလဲလို့မေးကြည့်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်က ဇိတံမေအောင်မီဆိုတာဧကံတတကပုံနာကြီးអော်ခဲ့တာရှိတယ်နိဧကံတတကပုံနာကြီးဟာသူ့ရဲ့ပိုင်ဆိုင်မှုဟာကိုမှခြုံထားတဲ့တပတ်တစ်ထည်ပဲရှိတယ်ဇနီးမောင်နှံနှစ်ယောက်မှမှဒီတပတ်တည်းတစ်ထည်ပဲရှိတယ်သူတို့အိန္ဒိယနိုင်ငံမှာမြစ္စည်းမဒေသမှာကအားလုံးကအိမ်ကနေအပြင်ထွက်ရင်အဲ့ဒီခြုံတဲ့တပတ်ကိုခြုံပြီးထွက်ရတယ် အဲ့ဒီလိုခြုံတဲ့တစ်ဘက်ကိုခြုံပြီးထွက်ရတဲ့အခါကျတော့ဇနီးမောင်နှံနှစ်ယောက်ပေါင်းမှဒီတစ်ဘက်တစ်ထည်တဲ့ဆိုတော့နေ့မှဇနီးထွက်ရင်ဇနီးပြန်လာမှသူကထွက်ရတယ်။မြတ်စွာဘုရားရဲ့တရားပွဲကြီးနဲ့ကြုံတဲ့အခါကျတော့မြတ်စွာဘုရားကလည်းနေရောညရောတရားဟောပေးနေ။အဲ့ဒီအချိန်မှာနေပွဲကိုတော့ပြင်ဇနီးဖြစ်တဲ့ပုံလေးမှကြီးသွားနာ။ညပွဲမှာပုံနာကြီးဧကတရကပုံနာကြီးနာ။အဲ့ဒီကံမှာနားတဲ့ကမြတ်စွာဘုရားက ဒါနကထာသီလကထာတိက္ကကထာမေကကထာစသည်ဖြင့်ကမ္မနာအာရိနဝကထာဒေသနာကိုအစဉ်အတိုင်းမြတ်စွာဘုရားဟောတဲ့ကတရားတရားတွေဖြစ်ပြီးမြတ်စွာဘုရားရဲ့တရားတန်ကိုကြားပြီးတော့ပီတိတွေဖြစ်တရားတရားတွေဖြစ်လူချင်းတန်းချင်းတွေဖြစ်စိတ်တွေဖြစ်ဒါပေမဲ့လူစရာလည်းမရှိဘူးလူစရာလည်းပဲကောင်းတာဆိုလို့ပေါ်ချုံတစ်ဖက်ပဲရှိတယ်အဲ့ဒီမှာသူ့စိတ်တွေကငိုငါတို့မရှိလို့မလူမလူလို့မရှိတာ ဟာဒီချုံတဲ့တပည့်ကလေးလှူလိုက်မယ်လို့တခါစိတ်ကူးလိုက်ပြန်တယ်လှူမယ်လို့စိတ်ကူးလိုက်ပြန်တယ်နောက်ကမေးစီတာကနေမင်းပဲလှူလို့ဖြစ်မလဲမင်းလှူလိုက်ရင်ငါတို့ဇနီးမောင်နှံနှစ်ယောက်စလုံးအပြင်းတောင်ထွက်เสียရမရှိဘူးအဲ့ဒီမှာဟိုကလှူမယ်လို့တရားကဖြစ်လိုက်မေးစီတာကတခါလဲဆွဲထားလိုက်လှူလို့မဖြစ်ဘူးမင်းတို့ဒီမှာငါတို့နှစ်ယောက်စလုံးမှာဒါလေးပဲရှိတယ်ဘယ်မှထွက်လို့မရပဲနေလိမ့်မယ်နဲ့အဲ့ဒီလိုနဲ့ညာဥယျာအချင်းကုံသွားတယ်နောက်ညင်းလျာအချင်းကုံသွားတယ် တရားနဲ့မစ္ဆေတာတိုက်ပွဲဝင်နေတာဘာနဲ့ပါတိုက်ပွဲဝင်တာလဲအေးတရားနဲ့မစ္ဆေတာတိုက်ပွဲဝင်နေတာအဲ့လိုတိုက်ပွဲဝင်ပြီးတော့နေတဲ့အချိန်မှာတခါလေသူ့ဟာသူဟိုလူမဲလို့စိတ်ကူးလိုက်မစ္ဆေတာကဖြတ်လိုက်နေဒီလိုဖြစ်နေတဲ့အချိန်မှာနောက်ဆုံးမိုးတောင်ရံအချိန်ရောက်လာအဲ့ဒီအချိန်မှာ ပြင်မဲမှာပသိနေရီကောသလမင်းကြီးကလည်းပဲအစွန်ဖျားမှာထကြွပုံကန်နေတဲ့သဘုံတကန်းလေးကိုနှိမ်နှင်းပြီးတော့အောင်ပွဲရလာအောင်ပွဲရလာလို့နိုင်ငံတော်ပြန်လာ ပြန်လာတဲ့အခါမှာပတိနေရီကောသလမင်းကြီးရဲ့နန်းတော်နဲ့မြတ်စွာဘုရားရဲ့ကျောင်းတော်နဲ့ကမဝေးဘူးအဲတော့နန်းတော်ကိုမဝင်သေးဘူးမြတ်စွာဘုရားတန်ဝင်ကြော့ပြီးမှနန်းတော်ဝင်မယ်ဆိုပြီးတော့တရားပွဲနဲ့စုံနေလို့သူအပြင်ကနေစောင့်နေတာအဲလိုစောင့်နေတဲ့အချိန်မှာဧကတာရကပုံနာကြီးကလည်းလှူမယ်မလှူဘူးလှူမယ်မလှူဘူးအဲလိုသရဏနဲ့မစ္ဆေတာ တိုက်ပွဲကြီးဆင်နေတဲ့အချိန်လေးမှာနောက်ဆုံးဘာပဲဖြစ်ဖြစ်မလှူလို့မရှိမရှိလို့မလှူဘူး ငါဒီအဝတ်ထည်လေးတစ်ထည်နဲ့တောင်ငါတို့မှာဒုက္ခတွေဒီလောက်ရောက်ရတယ်ဘာပဲဖြစ်ဖြစ်တကောင့်တက်တော့ညံ့နဲ့မှမဟုတ်တော့ဘူးငါလှူမယ်ဆိုပြီးတော့ကိုဘောကတခါလဲခွာတဲ့ပြီးတော့မြတ်စွာဘုရားရဲ့ဒီမှာတရားပလင်နာတခါလဲချင်းကပ်ပြီးတော့တပည့်ကိုခောက်ပြီးလှူလိုက်တာအဲ့လိုလှူပြီးတာနဲ့တပြိုင်နက်တည်းဧကတတကပုံနာဟာစီတံမီအောင်မီအောင်မီဆိုပြီးអော်လိုက်တာအောင်မီအောင်မီဆိုអော်လိုက်တဲ့ခါကျတော့ပြင်မဲ့မှာ တိုက်ပွဲကအောင်ပွဲရလာတဲ့ပတိနေရီကောသလမင်းကြီးကဒါဘသူလဲငါအပြင်ဘသူကဘာတွေအောင်တာလဲငါလည်းအခုအောင်ပွဲရလာပြီအခုဘသူကအောင်တာလဲဆိုတော့အဲ့ဒီမှာမေးတဲ့စုံစမ်းတဲ့အခါကျတော့ဧကတတကပုံနာကြီးဒီလိုဆိုရင်ခေါ်လိုက်စမ်းဆိုပြီးခေါ်တယ်ခေါ်တဲ့ကနေပါအောင်သင်ကဘာကိုအောင်တာလဲကျွန်ုပ်ကအတွင်းရန်သူကိုအောင်တာဘာကိုအောင်လိုက်တာလဲမစ်စေတာကိုကျွန်တော်အောင်ပွဲရတာ တညာလုံးကျွန်တော်တိုက်ပွဲဆင်နေတာငါကလည်းပဲဒီမှာနေစုံနေပြမ်းမှာထကြွပုံကန်နေတဲ့သဘုံတကန်တွေကိုငါအောင်ပွဲရလာအဲ့တော့မင်းကလည်းအောင်ပွဲရတယ်ငါလည်းအောင်ပွဲရတယ်ဒီလိုဆိုရင်မြတ်စွာဘုရားတန်ဆုံးဖြတ်ယူမယ်ဆိုပြီးမြတ်စွာဘုရားတန်ဝင်ပြီးတော့ဒီအောင်ပွဲရသူနှစ်ဦးလျှောက်ထားတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတထောင်တက်နဲ့ရံပြုလာသူကိုတထောင်တက်နဲ့ပြန်တိုက်လို့အောင်မြင်ပေမဲ့အောင်ပွဲရသူလို့ငါဘုရားမဟောဘူး မိမိစိတ်ကိုအောင်နိုင်သူကိုသာအောင်ပွဲရသူလို့ငါဘုရားဟောတယ်ဒီနေ့စိတ်ကိုဘသူကအောင်သွားတာလဲပုံနာကြီးကအောင်သွားတာဒါကြောင့်မို့ဘုမာဘုန်းကြီးကတရားလျှောက်တဲ့အချိန်ကျတော့အောင်ပြီလို့អော်တဲ့ယောဂီကိုဘုန်းကြီးကဘာကိုအောင်တာလဲဘုန်းကြီးကမေးတာဘာကိုအောင်တာလဲမေးတော့ तू ဟာနာကြီးကို အောင်သွားတာ သူတဏှာကြီးအောင်သွားတာတဏှာကြီးကိုတပည့်တော်မလှုပ်ပဲမရှားပဲနဲ့မပြောင်းမရွှေ့ပဲနဲ့တပည့်တော်အောင်မြင်သွားလို့တထိုင်ထိုင်ပြီးတိုင်းထိုင်ပြီးတိုင်းတဏှာကြီးလေးပြည့်သွားရင်အောင်ပြီအောင်ပြီလို့ကိုကိုကိုဒီလိုပဲဆိုမိတယ်ဒီနေ့တော့ဝေဒနာတွေကလည်းပြင်းထန်ပြင်းထန်တော့နာကြီးလေးထိုးစေခြင်းအဲ့ဒီထိုးစေခြင်းနဲ့အချိန်လေးဆူတောင်းနေတဲ့အချိန်မှာနာကြီးကထိုးပေးလိုက်တဲ့အတွက်ဝမ်းတန်တော့အာကြည့်ပြီးအတန်ကထွက်သွားတာပဲဒါကြောင့်နာကြီးကိုအောင်မြင်သွားတာတဲ့ဒါကြောင့်ဝေဒနာတွေဟာ ဖြစ်ပေါ်လာပြီဆိုရင်ဒီမှာခန္ဓာကိုယ်ကဖောက်ပြန်ပြီးတော့ဆင်းရဲတာကိုပဲဆင်းရဲတယ်လို့ထင်နေကြတာတကယ်အဆင်းရဲဆုံးဆင်းရဲကဘာလဲဆိုရင်သင်္ခါရဒုက္ခဘာဒုက္ခလဲဒီနေ့ဘုန်းကြီးတို့ယောဂီများအောင်မြင်ရမှာကဝိပရိနာမဒုက္ခကိုအောင်မြင်ရမှာမဟုတ်ဘူးဝိသင်္ခါရဒုက္ခကိုအောင်မြင်ရမှာ သင်္ခါရဒုက္ခဆိုတာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မပြတ်နှိမ့်ဆက်နေတဲ့ဒုက္ခကဘာဒုက္ခလဲဒီနေ့တရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဝိပရိနာမဒုက္ခကိုရှုရမှာရှုရမှာတဲ့ဒီသင်္ခါရဒုက္ခကိုသိအောင်ရှုရမှာဘာဒုက္ခကိုသိအောင်ရှုရမှာလဲအေးသင်္ခါရဒုက္ခမြင်မှတန်ဝေကဉာဏ်ပေါ်တာဘာဒုက္ခမြင်မှတန်ဝေကဉာဏ်ပေါ်တာလဲ ဒီဝိပရိနာမဒုက္ခလေးမြင်ယုံနဲ့တော့ခြေတော်လေးဟိုဘက်ဒီဘက်ပြောင်းလိုက်တာလည်းမရှိတော့ပြီးသွားပြီစောစောပိုင်းကတော့ဒီခန္ဓာကိုယ်ကြီးကတော်တော်ဆင်းရဲတာပဲတခါနဲ့တထိုင်နဲ့ငါပြက်ကိုပြက်ချင်တဲ့ဘဝမလိုချင်ဘူးတရားလဲဖြုတ်ပြီးရောဟိုနာမှန်ရှိတဲ့နေရာသွားပြီးတော့ဟိုမှာလက်ကင်ပွားရင်းနဲ့ဟိုလိုတို့လိုက်လို့ဆုတ်လိုက်မိမိခန္ဓာကိုယ်ကိုတကယ်မုန်းတာလားမမုန်းတာလားတကယ်မမုန်းတာတကယ်မုန်းနေဆိုတာကဒီသင်္ခါရဒုက္ခမြင်မှမုန်းတာ ဗာမြင်မမုံတာ ਨੇ အေးဖြစ်မှုပြမှု ਨੇ ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ਨੇ မပြတ်နှိမ့်ဆက်နေတဲ့ဒုက္ခကိုသင်္ခါရဒုက္ခဒီနေ့ယောဂီများရှုရမယ်သိရအောင်သိအောင်ရှုရမှာကဒီသင်္ခါရဒုက္ခကိုသိအောင်ရှုပါဘာဒုက္ခကိုသိအောင်ရှုရမှာလဲဒီသင်္ခါရဒုက္ခကိုသိအောင်ရှုပါဒီသင်္ခါရဒုက္ခရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် အဲ့ဒီမပြတ်နှိမ့်ဆက်နေတဲ့အဲ့ဒီအဖြစ်အပျက်တွေကိုတခါတည်းမဆုံးမချင်းဘုန်းကြီးတို့ယောဂီများရှုရမယ်ဝေဒနာကိုအဆုံးလိုက်ဆိုတာဒီသင်္ခါရဒုက္ခကိုဆုံးလိုက်ရမယ်သင်္ခါရဒုက္ခဆိုတဲ့ဆုံးသွားပြီအဲ့ဒီဆင်းရဲဆုံးသွားပြီဆိုရင်ဖြစ်မှုပြမှုတွေရောရှိသေးရလားဒါကဖြစ်မှုပြမှုတွေနှိမ့်ဆက်လို့ဆင်းရဲတယ်ဆိုတဲ့ဒုက္ခလေဟုတ်တယ်မို့လားအဲ့ဒီဒီဒုက္ခတွေကင်းသွားပြီဆိုရင်ဖြစ်မှုပြမှုရောရှိသေးရလား လုံးဝဖြစ်မှုတွေပြတ်ဆဲသွားပြီဆိုရင်အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့ရဘူးလားဒါကြောင့်မို့အဲ့ဒီဒုက္ခအဆုံးကိုလိုက်ရမှာဘယ်ဒုက္ခအဆုံးလဲအေးသင်္ခါရဒုက္ခအဆုံးတိအောင်လိုက်ရမှာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဒုက္ခကိုဘုန်းကြီးတို့သေချာဆင်းရဲတဲ့ဝေဒနာလေးတွေဖြစ်ပေါ်လာရင်လည်းအဲ့ဒီဝေဒနာတွေကမရှုဘဲနေရမှာမဟုတ်ဘူးရှုမှတ်ရမှာပဲရှုမှတ်ရင်လည်းပဲအဲ့ဒီဝိပိနာမဒုက္ခလေးတွေဟာလည်းပဲပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်နေမြဲတာလားမမြဲတာလား အေးမမြဲတဲ့သဘောတွေကြီးတဲ့သိလားမမြဲတဲ့သဘောညံသက်ဝင်ပြီဆိုရင်အဲ့ဒီမှာဆင်းရဲတယ်ဆိုတာလည်းပဲမရှိတော့အားလုံးမြင်နေတဲ့အတိထဲမှာညံထဲမှာ ဖြစ်ပျက်ကိုပဲသိနေတယ်။ဘာကိုပဲသိနေတာလဲ။အဲ့ဒီဖြစ်ပျက်ကိုပဲသိနေတယ်။ဖြစ်လိုက်ပြက်လိုက်ဒီဆင်းရဲလေးကပူတာလေးကလည်းဖြစ်လိုက်ပြက်လိုက်နာတာလေးကလည်းဖြစ်လိုက်ပြက်လိုက်ညောင်းတာလေးကလည်းဖြစ်လိုက်ပြက်လိုက်ဒီဖြစ်ပျက်ကလေးပဲမြင်နေတော့တယ်။ဆင်းရဲတယ်ဆိုတာမရှိတော့ဘူး အဲ့ဒီဖြစ်ဖြစ်ကလေးကိုပဲမြင်ပြီးဒီဆင်းရဲလေးရဲ့ဖြစ်ဖြစ်ကလေးကိုပဲမြင်နေပြီဆိုရင်နောက်ဆုံးဒီဖြစ်မှုပြက်မှုတွေဟာနောက်ဆုံးဒီဆင်းရဲလေးတွေဟာလည်းပဲတခါလဲနှုတ်ဆုံးရက်ဆဲသွားတာပြက်ဆဲသွားတာတွေမရှိဘူးလားရှုမှတ်နေရင်လည်းကိုဒီမှာဝိပဿနာဉာဏ်နဲ့အရိယာမင်းနဲ့တောင်မဟုတ်သေးပါဘူးရှုမှတ်ရင်လည်းကိုပဲအဲ့ဒီမှာဆင်းရဲတွေတခါလဲချုပ်သွားတာပျောက်သွားတာပြက်သွားတာတွေမရှိဘူးလားဗျာလုံးဝကုံဆုံးချုပ်ပျောက်သွားတာလေရှုကြည့်ပါလက်တွေ့အားထုတ်ကြည့်ပါ ဒါပေမဲ့တော့ဒါပေမဲ့လို့သိခံစိတ်တော့ရှိရပါရှိရမှာလေအေးမြန်မာစကားကသိခံရင်ပါတယ်လေအဲ့ဒီနိဗ္ဗာန်မရောက်တာသိမခံနိုင်လို့ပဲဟုတ်တယ်မို့လားတရားလေးအထုတ်မယ်ဆိုရင်ငါမခံနိုင်ဘူးခါရီကညောင်းလို့ဒါသိမခံနိုင်တော့နိဗ္ဗာန်ရနိုင်ပါမလားဟောတရားအထုတ်ဖို့ရဆိုရင်ဒုတိယမရဘူးဒုတိယကွေးလို့ဆန်လို့မရဘူးအကြောင်းလေးပြတယ် အဲ့လောက်အကြောင်းတွေပြနေတာအမျိုးမျိုးပြနေမှတော့ဒီနိဗ္ဗာန်နဲ့နီးမလားဝေးမလားဝေးမှာပဲဆူတောင်းမနေနဲ့ဘယ်တော့မှမရဘူးဆူတောင်းနေလို့ရတဲ့ဟာမဟုတ်ဘူးဒီတရားကိုယ်တိုင်ကျင့်ကြံပွားများအားထုတ်ပြီးတော့ရှုမှတ်မှရမှာဒါကြောင့်မို့ဒီဝေဒနာတွေဖြစ်ပေါ်လာရင်အဲ့ဒီဝေဒနာလေးတွေကိုဒီမှာလွန်မြောက်သည့်ထိအောင်ကြိုးစားပြီးတော့ရှုမှတ်သွားမယ်ဆိုရင်သူ့ရဲ့ဉာဏ်လေးတွေဖြစ်တဲ့ဖြစ်တတ်တဲ့ဉာဏ်လေးတွေအဖြစ်ဖြစ်ဉာဏ်တွေကောင်းကောင်းအားပြည့်လာပြီဆိုရင် ဝေဒနာလေးတွေကုံဆုံးချုပ်ပြောက်သွားတာရောမရှိပေဘူးလားရှိတယ်ဒါကြောင့်မို့ဒုက္ခဒေါမနတဏ္ဏအထင်ကမာယကိုဆင်းရဲတွေလည်းချုပ်ငြိမ်းနိုင်တယ်အဲ့တော့ဒီကိုဆင်းရဲတွေချုပ်ငြိမ်းကြောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတိတ်တာဆိုတဲ့မဟာတိတ်တာဆိုတဲ့မထေရလူဘဝတုန်းကတော့မဟာတိတ်တာဆူလတိတ်တာဆိုတဲ့ညီကိုနှစ်ယောက် ဒါတကြွဲတွေပါပဲချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေပါပဲညီကိုနှစ်ယောက်မိဘတွေမရှိတော့အဲ့ဒီမှာမိဘတွေမရှိတော့တဲ့အချိန်ကာလမှာဒီညီကိုနှစ်ယောက်ဟာမဟာတိတ္တဖြစ်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားရဲ့တရားပွဲနဲ့ကြုံပြီးတော့တရားလေးနားလဲရတဲ့ကတရားတရားတွေဖြစ်ပြီးတော့သာသနာတော်ဝင်ရောက်ပြီးတော့တရားအထုလူတဲ့ဆန္ဒဖြစ်ပြီးတော့မြတ်စွာဘုရားတံခွင့်တောင်းတဲ့အခါယဟန်ပြုခွင့်တောင်းတဲ့အခါမြတ်စွာဘုရားက မိမိခွင့်ပြုရမယ်ခွင့်တောင်းရမယ်ပုဂ္ဂိုလ်ရှိရင်ခွင့်တောင်းဆိုတော့မှသူ့မှာညီလေးတယောက်ရှိပါသေးတယ်သူ့ရဲ့ခင်မနဲ့ညီလေးရှိပါအဲ့လိုဆိုရင်သူတို့ကိုခွင့်တောင်းမှဆိုတော့အဲ့မှာခွင့်တောင်းတဲ့အခါညီရောခင်မရောကသူ့ကိုအားကိုးနေရတာလေအဲ့လိုအားကိုးနေရတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာဒီအကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ယဟန်ပြုသွားမယ်ဆိုရင်သူတို့အားကိုးစရာမရှိတော့ဘာမှစီးပွားရေးလုပ်ငန်းတွေလည်းနားမလဲအကိုကြီးကဦးစီးပြီးလုပ်နေတာဖြစ်တဲ့အတွက်ကြောင့်ကိုတားကြတယ် ဒါပေမဲ့ဟိုကလည်းပဲသန္တနာတော်ကိုတကယ်ဝင်ရောက်လူတွေစိစန္ဒတွေပြင်းပြနေတဲ့အတွက်ကြောင့်မူမရမနေခွင့်တောင်းတော့အဲ့ဒီမှာညီကရောခင်မကရောခွင့်ပြုရအဲ့ဒီခွင့်ပြုတဲ့အခါမှာတပိပရိခရာကိုပဲအလှခံပြီးတော့မြတ်စွာဘုရားတန်သွားယဟန်ပြုပြီးတဲ့အခါကလည်းကြတော့မြတ်စွာဘုရားတန်ကနေပြီးတော့ကံကြီးကံငယ်ဆောင်ပုံဆောင်လေးတွေသင်ကြားပြီးတဲ့အခါ၅နှစ်ပြည့်တဲ့အခါကျတော့တပိတလုံးသင်္ကန်း၃တယ်နဲ့တိုးထွက်ပြီးတော့တရားအားထုတ်တယ်တရားရှာတဲ့အခါမြို့ပေါ်ရှာတာလားတိုးမှရှာတာလား တောထွက်ပြီးတော့တရားရှာအဲဒီမှာတောထွက်ပြီးတော့တပိတ်လုံးသင်္ကန်းသုံးတယ်နဲ့ဧကစားကြီးဒီလိုပဲတရားရှာတရားအထုတ်တဲ့ခံမှာလဲသာသနာတော်ကိုဝင်ရောက်လာတာဟာဗျာနဲ့ဝင်ရောက်လာတာမဟုတ်ဘူးသူကတရားနဲ့ဝင်ရောက်လာတဲ့ပုဂ္ဂိုလ်တရားတရားနဲ့ဝင်ရောက်လာတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာဒီတန်တရာတော်ဝင်ရောက်လာတဲ့အချိန်မှာတန်တရာဝတ္တဒုက္ခတော်တန်တရာဝဆင်းရဲကလွတ်မြောက်တဲ့အကျင့်တရားတွေကိုငါကြိုးစားမယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကြိုးစားအားထုတ်တယ် အဲ့ဒီပြင်းပြင်းထန်ထန်ကြိုးစားအထုတ်တယ်ဆိုတော့မနာတမ်းကြိုးစားတာပေါ့ထိုင်ရင်ရရင်သွားရင်လျောင်းရင်ဣရိယာပုမရွေးပဲနဲ့ဘယ်ဣရိယာပုနဲ့ပဲဖြစ်ရှုမှတ်ပွားများအထုတ်တာအဲ့ဒီလိုရှုမှတ်ပွားများအထုတ်ရင်းနဲ့ပဲတခါလေနှစ်တည်နှစ်တည်သူပါရမီမပြည့်စုံသေးတော့ကြာလာတယ်ဟိုအိမ်မှာကြံတဲ့ဒီညီနဲ့ခင်မဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဒီအိမ်အောင်တစ်ခုလုံးကိုမိမိကိုယ်တိုင်ကိုယ့်လက်ကိုယ်ချီပေါ့ ပစ္စည်းတွေစည်းတဲ့ဥစ္စာတွေလည်းကိုယ့်လက်ကိုယ့်ချင်နဲ့ဟိုတုန်းကတော့လက်ဝိကံအကိုကြီးရဲ့လက်အောက်ကနေနေရတာဆိုတော့အကိုကြီးပြောပြီးမှသုံးရတယ်အခုဆိုရင်ကိုယ်တိုင်ကိုယ်ကြဘသူမှပြောစရာမလိုတော့ဘူးအလုံးကိုယ်လက်နဲ့ကိုယ်သုံးဆွဲနိုင်တဲ့ကစိတ်တွေပြောင်းသွားတယ်စိတ်တွေပြောင်းသွားပြီးတော့ဒီလိုအခြေအနေမျိုးကနောက်ထပ်အဲ့ဒီလိုတဆင့်ကံသုံးဆွဲရမှာကိုတဆင့်ကံတောင်းပြုပြီးတော့ပြောဆိုပြီးမှသုံးရမှာကိုစိုးရင်စိတ်တွေခင်မရဲ့စိတ်ထဲမှာပေါ်လာတယ်အဲ့တော့ဒီပစ္စည်းတွေကိုပဲကိုယ်တိုင်ပဲဒီလိုပဲသုံးဆွဲနေခြင်း တကယ်လို့များ ခဲအိုဖြစ်တဲ့မဟာဒိဋ္ဌာအသွက်ရအပြင်ကြီးသေးတာမဟုတ်သေးဘူးမကြီးသေးတဲ့အတွက်ကြောင့်မို့သာသနာတော်မပျော်ပိုင်းလို့ပြန်ပြီးတော့လူကိုလဲလာလို့ရှိရင်ငါစည်းစိမ်ဥစ္စာတွေသူ့လက်အောက်ပြန်ရောက်သွားလိမ့်မယ်ဘယ်လိုကြံရပါမလဲဆိုပြီးအမျိုးစုံစိတ်ကူးရင်းကနေနောက်ဆုံးကြံပေါ်လာပြီးတော့ခုသာဓမြတွေနဲ့တိုင်ပင်ပြီးတော့အဲ့ဒီခုသာဓမြတွေကိုတွားပြီးတော့အဲ့ဒီမှာခုသာဓမြတွေကိုတခါလေအခကျင်းငွေပေးပြီးတော့တုတ်တင်ခိုင်းတာ အဲ့ဒီမှာကိုသားဓမြတွေကလည်းပဲလူရင်းလေးကိုဘုန်းကြီးပြောသွားမယ်လေအဲ့ဒီမှာကိုသားဓမြတွေကလည်းပဲဒီရှင်တိတ်တမဟာတိတ်တမထေနေတဲ့ကြောင်းသူရဲ့ပုံမှန်တရားနေပြောလိုက်တဲ့ခါကျတော့ကျောင်းတွေကဒီမှာယဟန်တွေကတောကျောင်းလေးတွေနဲ့အထုနေကြတာဆိုတော့ဘယ်မဟာတိတ်တလဲဆိုတာလက်ပတ်ပြီးစုံစမ်းရစုံစမ်းလို့ဒီမဟာတိတ်တဆိုတာတွေ့ပြီဆိုတဲ့အခါမှာသူကျောင်းလေးကိုသုံးဓာတ်သုံးလွာကိုသားဓမြတွေမပြည့်နိုင်အောင်ဝိုင်းထားတာသူတို့လည်းထိုက်တဲ့အခါကြီးငွေရထားတာဆိုတော့ အဲ့ဒီမှာမပြည့်နေအောင်ဝိုင်းထားပြီးတော့အချီးမွေးဖြစ်တဲ့ပုဂ္ဂိုလ်ကြီးကသာကျောင်းပေါ်တက်သွားတယ်။အဲ့ဒီမှာကျောင်းပေါ်တက်သွားတဲ့အခါကျတော့မှဒီမှာဒိတာကငါထံကဘာကိုလိုလိုလဲဆိုတော့တင့်ရဲ့အသက်ကိုလိုချင်လို့ဆိုတော့မှသဘောပေါက်သွားတယ်။ဒီလိုဆိုရင်ငါမှာမြတ်စွာဘုရားရဲ့သာသနာမှာအာကိုနိုင်လောက်တဲ့တရားအသိဉာဏ်တူငါမှာမရသေးဘူး။အာကိုလောက်တဲ့တရားတူဆိုတာအောက်ထက်သောတပတ္တိမဉ္ဇဏ်ပူဉ္ဇဏ်ကိုဆိုလိုတာ။ နောက်တဲ့သောတာပန်လောက်မှမဖြစ်သေးရင်ကိုဘဝမှာအာမကိုလောက်သေးဘူးအပင်ငယ်ချနိုင်သေးတယ်။ဒါကြောင့်မို့အာကိုလောက်တဲ့တရားသူမရသေးတဲ့အတွက်ငါ့ကိုတညတာလောက်ခွင့်ပြုပါတောင်းဆိုတယ်။တညတာလောက်ခွင့်ပြုပါဆိုတော့တကယ်လို့ဒီညာထဲမှာသူထွက်သွားလို့ရှိရင်သူတို့ရတဲ့ရတဲ့တဲ့အခါကြီးမမရမှာဆိုတော့ငါတို့ကိုသင်ဘယ်လိုအာမခံချက်ပေးနိုင်မလဲ။ဆိုတော့အာမခံပေးစရာအာမခံလူလည်းမရှိဘူး။အဲ့ဒါနဲ့မိမိရဲ့လေကားရင်းမှာ ဒီမှာကျောင်းဘုံကဆင်းရင်လေကားရင်းမှာကြောက်တုံးကြီးချထားတယ်ဘုန်းကြီးတို့ကြည့်အဲ့ဒီကြောက်တုံးပေါ်နင်းပြီးလေကားတက်ရတာပေါ့အဲ့ဒီကြောက်တုံးချထားတဲ့အခါကျတော့အဲ့ဒီလေကားရင်းဆင်းပြီးတော့အဲ့ဒီမိမိခြေထောက်နှစ်ဖက်ကိုဆင်းပြီးတော့ကြောက်တုံးနဲ့မပြီးတော့အဲ့ဒီမှာဒူးကောင်းနေရာဒူးစစ်နေရာကိုအစ်စ်ကိုရိုက်ချိုးပြလိုက်တယ်လုံးဝကြည်သွားပြီးတော့အဲ့ဒီမှာဘယ်လို့မှလှုပ်လို့ကြွေးလို့မရတော့ဘူးအဲ့လိုကွေးလို့မှဆန့်လို့မရတော့တဲ့အချိန်ကျမှဒါငါရဲ့အာမခံချက်ပါ ငါဘယ်မှထွက်မပြေးပါဘူးတညတာငါ့ကိုတရားထုတ်ခွင့်ပြုပါဆိုတော့ယုံကြည်စိတ်ချတဲ့အတွက်ကြောင့်မလန်းမကန်းနေရမှာမီးဖိုးပြီးတော့မီးလုံရင်စောင်းရတယ်ဆိုတော့နှွေရသည်လားစောင်းရသည်လားဆောင်းရသည်ဆိုရင်ဒီလိုအနှစိမ့်စတာဝေဒနာတွေဟာအင်မတန်နာကျင်တာအင်မတန်ကြိုက်ခဲတာအဲဒီမှာဝေဒနာတွေဒီမဟာတိတ်တရဲ့တန်တန်မှာပြင်းထန်တဲ့ဝေဒနာတွေမခံစားရဘူးလားအလွန်ကိုခံစားရမယ် အဲ့လောက်ပြင်းထန်တဲ့ဝေဒနာတွေပြင်းပြင်းထန်ထန်ကြီးခံစားရတဲ့အခါကာလကြတော့အဲ့ဒီမှာဒီဝေဒနာကထင်ရှားနေတော့ဝေဒနာကိုလည်းရှုတယ်ဝေဒနာကိုရှုပြန်တော့လေဝေဒနာတွေကတိုးတိုးတိုးတိုးပြီးယုံနေတယ်မရှိဘူးအဲ့ဒီမှာတခါလေမိမိရဲ့အရှုခံကိုပြန်ရှုတယ်အဲ့လိုဝေဒနာကိုရှုလိုက်အရှုခံကိုရှုလိုက်နေဒီလိုနဲ့ရှုနေရင်ကနေပြီးတော့တဖြည်းဖြည်းအချိန်တွေကလည်းပဲညင်ဥယံကနေညင်လျံစသည်ဖြင့်အချိန်တွေကုန်ကုန်လာတယ်အဲ့လိုအချိန်တွေကုန်ကုန်လာတဲ့အခါကလည်းကြတော့အဲ့ဒီမှာ မဟာဒိဋ္ဌမထေရမိမိကိုယ်ကိုမိမိသီလကိုပြန်ပြီးဆင်ခြင်တယ်။ဘာကိုဆင်ခြင်တာလဲ။မိမိရဲ့သီလကို ပြန်ပြီးဆင်ခြင်လိုက်တယ်။သီလကိုဆင်ခြင်တယ်မိမိသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယခုချိန်ထိအောင်ကြိုးတာပေါက်တာကြောင်းတာကြားတာစွန့်တာကွက်တာများရှိသလားလို့အဲ့ဒီလိုမိမိသီလကိုဆင်ခြင်လိုက်တဲ့အခါကျတော့သီလဆင်ခြင်နေတာကိုတွေ့ရတယ် ပါစင်ကျင်နေတာတွေ့ရတယ်အေးသီလသီလကိုပစ္စဝကတော်ဆင်ကျင်တော်တဲ့ထေရတံမထေအားတဲ့သီလကိုဆင်ကျင်လိုက်တဲ့အခါကလာကြတော့သီလဆင်ကျင်နေတာပြိတုဒ္ဒံဆင်ကျင်ခြင်းကိုနှိမ့်တန်ရမိပြုပြီးတော့အဲ့ဒီမှာပိဋိပါမောဇံသီလစင်ကြယ်နေတာကိုကိုယ့်ဟာကိုတွေ့ရတဲ့အခါကျတော့ဝမ်းသာမလားဝမ်းနည်းမလားဝမ်းသာတဲ့ပိဋိပါမောဇ္ဇာတွေဖြစ်တာအဲ့လိုဝမ်းသာမှုပိဋိပါမောဇ္ဇာတွေဖြစ်နေပြီဆိုရင်ဝေဒနာတွေ ထင်ရှားပါဦးမလားဒီမှာသီလကိုဆင်ခြင်ပြီးတော့ပီတိနဲ့ဝေဒနာကိုခွာယူလိုက်တာဟုတ်တယ်မလားဒါတစ်မျိုးရှိတယ်နော်အဲ့ဒါအဲ့လိုခွာတာတစ်မျိုးရှိတယ်ဘုန်းကြီးတို့အထက်ကတာဆရာကနေပြီးတော့ဖွင့်ပြထားတဲ့ဟာလေးတွေစစာလေးလေးရှိသေးတယ်အထက်ကတာဆရာကဝေဒနာဝိခံဘိတဝါတဲ့ဝေဒနာဝိခံဘိတဝါဒီဝေဒနာကိုခွာ၍ဟူသည်ကတဲ့ဝေဒနာကိုခွာတယ်ဆိုတာမလာခင်နဲ့မလာခင်နဲ့လို့ခွာလို့ရပါမလားမရဘူးဘုန်းကြီးတို့ယောဂီများ ဒီနေရာမှာတော့အထက်ကတာဆရာကဘယ်လိုဖွင့်ပြထားလဲဆိုတော့ယထဥပ္ပန်နေယထဥပ္ပန်နေတဲ့ပြင်းထန်စွာဖြစ်မြဲတိုင်းသောဒုက္ခဝေဒနာဒုက္ခဝေဒနာကိုတဲ့အဲ့ဒီဒုက္ခဝေဒနာကိုအနုဝတိတဝံအစင်မပြတ်လိုက်၍ဘုန်းကြီးတို့ဝေဒနာကိုတောက်လျှောက်စုရှုနေတာဘုန်းကြီးမနေ့ကပြောတဲ့အတိုင်းလေဝေဒနာကိုပဲနေကလည်းဝေဒနာပဲငါလည်းယောဂီပဲဆိုပြီးတော့ဝေဒနာကိုထက်ခါထက်ခါထက်ခါထက်ခါရှုနေတာနောက်မဆိုဘူး ဝေဒနာဒုက္ခဝေဒနာကိုတဲ့အနုပိုဒိတဝအနုဝတိတဝအစင်မပြတ်အစင်မပြတ်လိုက်၍ဝိပဿနာဝိပဿနာကိုအာရဘိတဝအာထုတ်၍တဲ့ဝိတိပฏิပန္နာယတဲ့ဝိတိပฏิပန္နာယဝိပဿနာယနာမရူပပရိစေရာဉာဏ်မစသောကျင့်စဉ်ဝိပဿနာဉာဏ်ဖြင့်အဲ့ဒီမှာဓက္ခဓက္ခဓက္ခဓက္ခနာကျင်တဲ့ဝေဒနာလေးကိုရှုနေတယ် အဲ့ဒီဝေဒနာလေးကိုရှုနေတဲ့အခါကျတော့အဲ့ဒီဝေဒနာပေါ်မှာငါဆိုတာလွန်မြောက်သွားပြီးတော့ဝေဒနာရဲ့သဘောလေးကိုသိနေတယ်ဟိုကနာလိုက်ဒီကရှုသိစိတ်လေးကသိလိုက်ဟိုကနာမှုလေးဖြစ်ပေါ်လာလိုက်အဲ့ဒီဒီကခံစားပြီးတော့သိမှုလေးကရှုလိုက်အဲ့လိုနဲ့ဝေဒနာလေးကနာတာလေးကတတ္တာခံစားသိတာလေးကတတ္တာဘယ်နှခုတွေ့ရလဲနှစ်ခုတွေ့ရပြီဟိုးနာတာလေးကယုတ်ခံစားသိနေတာလေးကပါလဲ ဒီနာမရူပပရိစေဒဉာဏ်မှစ၍ဆိုတော့ဒီမှာရှုနေရင်းနဲ့နာယုတ်ကွဲနေတာဝေဒနာလေးကိုရှုရင်းနဲ့ဓက္ခဓက္ခရှုရင်းနဲ့ပဲဟိုကနာတာလေးရေဒီကခံစားသိတာလေးရေနာတာလေးရေခံစားသိတာလေးရေအဲ့ဒီနှစ်ခုဒီတိုင်းရှုနေတာရှုနေရင်ကနေပြီးတော့ဒီမှာတမာရီတရားတွေဝိပဿနာဉာဏ်အားတွေတက်လာတဲ့ခါကျတော့ဉာဏ်တွေကဆင့်ဆင့်တက်လာတယ်သူ့အကြောင်းကြောင့်သူ့အကျိုးဖြစ်တာတွေသိလာတယ်အဲ့ဒီခံစားမှုဝေဒနာလေးရဲ့ပေါ်လာလိုက်ပျောက်သွားလိုက် ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက် အဲ့ဒီမှာဖြစ်ဖြစ်ဉာဏ်နေမပေါ်ဘူးလားကဲဝေဒနာလေးကိုဒီမှာဓက္ကဓက္ကဒီပေါ်မှာရှုနေတဲ့ပုဂ္ဂိုလ်ဟာနာတာလေးပေါ်လာလိုက်ရှုလိုက်ရှိသေးရဲ့လားမရှိတော့ဘူးနောက်ထပ်နာမှုအသစ်ပြန်ပြီးတော့မပေါ်ဘူးလားဝေဒနာဆိုတာရေဘွက်ပမာတဲ့ဘုန်းကြီးတို့ယောဂီများရေဘွက်လေးနဲ့ဥမာပေးထားတယ်အဲ့ဒီရေဘွက်ကဘာလဲဆိုရင်မိုးရွာတဲ့အခါမှာမိုးရေရွာတဲ့အခါမှာမိမိတို့ရဲ့ဒီမှာရှေ့မှာဒီမြေကွက် ရှေ့ကအေးရှေ့မှာမျက်နှာစာကြီးရှိတယ်အဲ့ဒီမျက်နှာစာပေါ်မှာဓမ္မမဟုတ်ရေတစ်စက်မိတ်မှာမိုးတွေရွာလို့ရေတွေကတစ်စက်မိတ်ကနေရေတွေစီးကျနေတယ်နိရေတွေဟာစီးဆင်းနေတဲ့အခါမှာဟိုကတစ်စက်မိတ်ကနေပြီးတော့ရေပေါ်ကလေးကျလိုက်တယ်အောက်ကစီးနေတဲ့ရေပေါ်ကိုကျလိုက်တဲ့အခါရေပေါ်ကလေးမပေါ်ဘူးလားအဲ့ဒီရေပေါ်ကလေးကနောက်ရေကစီးလိုက်တဲ့အတွက်ကြောင့်ချက်ချင်းပေါ်ပြီးတော့ချက်ချင်းဘာဖြစ်သွားတာအဲ့ဒီရေပေါ်ကလေးလိုပဲလေဝိရဏဘုန်းကြီးတို့ယောဂီများရေပေါ်ကလေးလိုပဲတဲ့ ကြာရှည်စွာတီးမနေဘူးတဲ့အခုပေါ်ပြီးအခုပြောက်အခုပေါ်ပြီးအခုပြောက်အဲ့ဒီလိုဝေဒနာလေးကိုစိုက်ပြီးဓက္ခဓက္ခဓက္ခဓက္ခရှုနေတဲ့ပုဂ္ဂိုလ်ကတစ်ချက်မှလိုက်ပြတ်သွားလိုက်တစ်ချက်မှလိုက်ပြတ်သွားလိုက်တစ်ချက်မှလိုက်ပြတ်သွားလိုက်နဲ့မြဲတာတွေ့သလားမမြဲတာတွေ့သလားမြဲတာတွေ့ပါဘုန်းကြီးတို့ဒီမှာလျှက်စစ်မီးရဲ့အားကိုကြည့်လေဟိုကလျှက်စစ်ရဲ့လက်ပတ်နှုံးတွင်တခါလေဟိုကတစ်ချက်လဲလိုက်ထုတ်ဆူလင်းလိုက်တစ်ချက်လဲလိုက်ထုတ်ဆူလင်းလိုက်တစ်ချက်လဲလိုက်ထုတ်ဆူလွန်းလိုက်အဆင့်ဆင့်ပဲလေ မီးလင်းလေးဟာတဆင်းစင်ပဲအခုလို့ငြိမ်နေလို့ဒီကတော့မီးအားတွေကောင်းနေလို့ဒါလေးဟာဒီမီးလေးဟာဒါလေးပဲလို့ရှိတယ်ထင်တာတကယ်တမ်းကျတော့စက်ရဲ့လေပတ်နှုံးအတိုင်းပဲမီးလေးဟာဆင်းစင်လင်းနေရအဲ့ဒီလိုပဲဒီဝေဒနာလေးဟာလည်းတစ်ချက်မှတ်လိုက်ဝေဒနာလေးပျောက်သွားလိုက်နောက်ထပ်အသိဝေဒနာလေးပေါ်လာလိုက်မှတ်လိုက်ပြတ်သွားလိုက်နောက်ထပ်အသိဝေဒနာလေးပေါ်လိုက်မှတ်လိုက်ပြတ်လိုက်နေအဲ့ဒီမှာပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေဒီပုံမှာဆက်လက်ပြီးတော့ရှုတဲ့အခါကျတော့ဟောဖြစ်ပြနေရနှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခကိုယ့်လိုတိုင်း ဒီဝေဒနာတွေပျောက်ပါစေလို့တားလို့ရရလားသူသဘောတိုင်းသူဖြစ်နေတာကိုယ့်လိုတိုင်းဘာမှမဖြစ်ဘူးလေအဲ့လိုသူသဘောတိုင်းသူဖြစ်နေလို့အဆူမရတဲ့အနတ္တအဲ့ဒီအနတ္တနုပဒနာဉာဏ်အားဖြင့်ပြည့်စုံလာပြီဆိုရင်နောက်ဆုံးဖြစ်မှုပြမှုတွေပြည့်စဲသွားတယ်အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်မတွေ့နိုင်ဘူးလားအဲ့ဒီလိုပဲဒီမှာဝေဒနာကိုတက်ကတက်ကတက်ကတက်ကတက်ကတက်ကရှူရင်းနဲ့ပဲအဲ့ဒီမှာနာမရူပပရိစ္ဆေဒဉာဏ်မှစပြီးဝိတိပฏิပန္နတဝိပဿနာယ နာမရူပပရိစေတာညာမစသောကျင့်စဉ်ဝိပဿနာဉာဏ်ဖြင့်တဲ့တန်ထိုးတဲ့မိမိတို့ဖြစ်ပေါ်နေတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာကိုဝီနောရတဝါပယ်ဖြောက်၍ဝါခွာ၍အဲ့ဒီမှာရှူရင်းနဲ့ပဲခွာသွားပြီးတော့အရတ္တအရတ္တဘုသူပတ်ပေါ်ပတ်တော်ရောက်ရှိသွားတယ်တဲ့ဒီနေရာကဒီထက္ကရာဆရာဖွင့်ပြတာကတိုက်ရိုက်ရှုမှတ်ပြီးတော့ဝေဒနာကိုခွာသွားတယ်ခွာပြီးတော့ဆက်ပြီးရှုတဲ့အခါမှာ နာမရူပပရိစ္ဆေဒဉာဏ်ပြီးတော့ဉာဏ်လေးအစစ်စစ်တက်ပြီးတော့ဒီဉာဏ်အားတွေရင့်ကျက်ပြည့်စုံပြီးတော့ဝေဒနာကွာပြီးတော့နောက်ဆုံးအရဟတမဉာဏ်ပူဉာဏ်ဆက်ရောက်ရဟန္တာဖြစ်တယ်။ဟိုနေရာမှာဖွင့်ပြထားတာကတော့သီလကိုဆင်ခြင်တယ်။ဘာကိုဆင်ခြင်လဲ။အေးသီလကိုဆင်ခြင်တဲ့အခါကျတော့ဆင်ခြင်တဲ့သီလတွေ့တဲ့အခါမှာဝမ်းသာမလားဝမ်းနည်းမလား။ဝမ်းမြောက်ဝမ်းသာပီတိတွေဖြစ်နေတဲ့အခါမှာအောက်ပိုင်းကဖြစ်နေတဲ့ဝေဒနာထင်ရှားသလားမထင်ရှားတော့ဘူးလား။အဲ့ဒီမှာဝေဒနာကိုခွာထားတယ်။အဲ့လိုခွာနေတဲ့အခါမှာဟောပေါ်ရအာယုန်လေးတွေကိုရှူရင်းနဲ့ပဲ ဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့ဆင်းဆင်းတက်ပြီးတော့ကိလေသာအသောကုန်ကံရနာဖြစ်သွားတယ်။ဒါကြောင့်ဆင်းရဲတဲ့ဒုက္ခဝေဒနာတွေကိုဒီလိုဘုန်းကြီးတို့ယောဂီများရှုမှတ်ရင်းနဲ့တတိအားတမာရီအားဉာဏ်အားတွေထက်မြက်လာလို့ရှိရင်ဝေဒနာတွေလုံးဝချုပ်ငြိမ်းနိုင်သလားမချုပ်ငြိမ်းနိုင်ဘူးလား။အေးဒါကဒုက္ခ။နောက်ဒေါမနတာစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာဒုက္ခနဲ့ဒေါမနတာဟာလည်းတွဲရပါပဲ။အဲ့တော့ဒီစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတရားတွေဟာဘုန်းကြီးတို့ယောဂီများ ကိုအလိုမကျတာတွေကြုံတိုင်းကြုံတိုင်းပေါ့ကိုအလိုမရှိအပ်တဲ့အာယုံဟောင်းတွေမြင်ရတိုင်းတွေ့ရတိုင်းကြုံရတိုင်းစိတ်နှလုံးตายရသလားမตายရဘူးလားစိတ်နှလုံးမตายရဘူးစိတ်နှလုံးမตายရဆင်းရဲတယ်စိတ်ဆင်းရဲမှုတွေတွေ့ရအဲ့လိုစိတ်ဆင်းရဲမှုတွေကြုံရတယ်ဆိုတာဘုန်းကြီးတို့ပုထုဇဉ်လူသားတွေဟာအားလုံးနေ့စဉ်နေ့တိုင်းတစ်ခါတည်းအဆင်ပြေတာရှိတယ်လို့အဆင်မပြေတာတွေမတွေ့ရဘူးလားအဲ့ဒီအဆင်မပြေတာတွေကြုံတွေ့ရတိုင်းစိတ်တွေချမ်းသာသလားဆင်းရဲသလားဆင်းရဲ အဲ့ဒီစိတ်ဆင်းရဲတွေဆိုတာဒေါမနတာပဲစိတ်ဆင်းရဲတွေဆိုတာဘာလဲအဲ့ဒီဒေါမနတာတွေဖြစ်ပေါ်လာတဲ့အချိန်မှလေးပဲတဲ့ဒီတတိပဋ္ဌာန်တရားအထုတ်တယ်ဒီတတိပဋ္ဌာန်တရားလေးအထုတ်လို့ချင်းအဲ့ဒီစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတွေလည်းပဲလွန်မြောက်နိုင်တယ်အဲ့ဒီဒေါမနတာတွေလွန်မြောက်နိုင်တာကိုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတာရကလေးကိုဘုန်းကြီးတို့မပြောတော့ဘဲနဲ့ဘုန်းကြီးတို့ဒီမှာကိုယ်တိုင်ကြုံတွေ့တာမဟုတ်ပေမဲ့ သူပြောတဲ့စကားကိုကိုယ်တိုင်နားနဲ့ဆက်ဆက်ကြားရတာလေးကိုဘုန်းကြီးတို့ပြောပြပါအဲ့ဒီဟာကကြုံတွေ့တာကဘုန်းကြီးတို့ဒီအမေရိကန်နိုင်ငံမက်ဆာချူးဆက်ပြည်နယ်ဆိုတာရှိပါတယ်အဲ့ဒီမက်ဆာချူးဆက်ပြည်နယ်မှာဘာတွေဆိုတဲ့ကမ္မထန်ဌာနကြီးရှိပါတယ်ဘုန်းကြီးလွန်ခဲ့တဲ့2009တုန်းကရောက်ခဲ့ပါတယ်အဲ့ဒီမှာဘာတွေဆိုတဲ့ကမ္မထန်ဌာနကြီးကိုအုပ်ချုပ်နေတဲ့ကမ္မထန်ဆရာကြီးဟာဂျိုးဆက်ကိုစတိန်နဲ့စာရေးဆရာကြီးပါဂျူးလူမျိုးကြီးပါ သူဟာတနေ့မှာဘုန်းကြီးတို့မြန်မာနိုင်ငံဘုန်းကြီးမဟာစီသာသနာရေးတာမှာရှိစီမှာမြန်မာနိုင်ငံကိုနောက်ပါတပည့်ယောဂီ20ကျော်နဲ့အဲ့ဒီမှာမြန်မာနိုင်ငံကိုရောက်လာပါတပည့်ယောဂီ20ကျော်နဲ့မြန်မာနိုင်ငံကိုမာစီဆရာတော်ဘုရားကြီးကိုဖူးတွေ့ဖို့အဲ့ဒီအချိန်မှာဘုန်းကြီးတို့ဟိုခေတ်က9ရက်ဗီဇာပဲရှိပါတယ်9ရက်ဗီဇာပဲရှိတော့ဒီပိဋကကြီးနဲ့သူဟာဆရာတော်ဘုရားကြီးကိုဖူးတွေ့ဖို့လာခဲ့ကြတာဆိုတော့ဆရာတော်ဘုရားကြီးဟာ ဓမ္မဒေသစာကြီးခရီးကြွချီနေတဲ့အချိန်ဖြစ်တဲ့အတွက်ရန်ကုန်မြို့မှာမရှိဘူးအဲ့ဒါနဲ့ရန်ကုန်မြို့မှာတရက်နာနားပြီးတဲ့အခါကျတော့နောက်ရက်အစီအစဉ်နဲ့အဲ့ဒီမှာလေရင်ခရီးစဉ်ကိုတတ်တတ်ငှားပြီးတော့အဲ့ဒီမှာမန္တလေးကို ရောက်လာကြတယ်မန္တလေးကိုရောက်လာတဲ့အခါမှာမန္တလေးကိုလိစာနဲ့မန္တလေးစိန်ပန်းရိပ်သာဆိုတဲ့မာစီရိပ်သာကိုတွားကြတဲ့အခါကျတော့အဲ့ဒီစိန်ပန်းရိပ်သာမှာလည်းမာစီဆရာတော်ဘုရားကြီးမတွေ့ရပြန်ဘူး အဲ့လိုမာစီဆရာတော်ဘုရားကြီးမတွေ့ရတဲ့အခါကလည်းကျတော့သူတို့လည်းတွေ့မှဖြစ်မှာရက်တရားလည်းသိပ်ပြီးချာလို့မရရန်ကုန်ပြန်ရောက်တဲ့အခါရန်ကုန်ရွှေဒဂုံဘုရားကြီးတောင်သူတို့မဖူးခဲ့ရသေးဘူးဆရာတော်ဘုရားကြီးကိုတွေ့လို့ဇောနဲ့အဲ့ဒါနဲ့ဒီလိုဆိုရင်ဆရာတော်ဘုရားကြီးဘေကိုကြွလဲဆိုတော့စိတ်ခွန်ရွှေဘုံမြို့စိတ်ခွန်ရွာဇာတိရရွာကိုပြန်ကြွသွားတယ်အဲ့ဒီကိုကြွသွားတယ်ဆိုတော့အဲ့လိုဆိုရင်ဘာနဲ့သွားရမှာလဲဆိုတော့ကားနဲ့သွားရမယ်ဆိုတော့အဲ့လိုဆိုရင်ကားငှားပေးပါဆိုတော့အဲ့ဒီမှာဟီနိုကားကြီးငှားပေးတယ် အဲ့လိုကာယငါပြီးတော့ကာယနဲ့ဘုန်းကြီးတို့စိတ်ခုံကိုရောက်လာတယ်သူတို့ရောက်လာတဲ့အချိန်ကညနေ3နာရီလောက်ကိုသူတို့ရောက်လာပါတယ်အဲ့ဒီညနေ3နာရီလောက်ရောက်တဲ့အခါမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကလည်းပဲတောရွာကြီးဖြစ်တဲ့အတွက်ညမှာမီးမရှိဘာမရှိဆိုတော့တရားဓမ္မဟောတဲ့အခါမှာ နေ့မှာဟောနေ့မှာဟောတဲ့အခါကျတော့အဲ့ဒီမှာနိစ္စရာဖြစ်တဲ့မြို့တွေရွာတွေကကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကြွရောက်နေတယ်ဆိုတာကိုသတင်းစကားကြားရတော့ဆရာတော်ဘုရားကြီးကိုလာဖူးတဲ့ပုဂ္ဂိုလ်တွေ ဆရာတော်ဘုရားကြီးထံမှာလာပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေအဲ့ဒီမှာအဲ့ဒီမဟာစီကျောင်းတိုက်ကြီးအတွင်းထဲမှာအပြည့်ပဲကျောင်းတိုက်ကြီးအတွင်းထဲမှာလူတွေပြည့်နေတယ်အဲ့ဒီအပြင်မှာဆိုရင်ဘာတွေရှိမလဲဆိုရင်လှဲတွေပေါင်မိုးလဲတွေဒီလိုလှဲတွေအဲ့ဒီမှာလှဲနေနေဆိုတော့လှဲတွေပြည့်ကျက်နေတဲ့အတွက်ကြောင့်မို့သူတို့ရဲ့ကာယီတောင်မှဒီကျောင်းပေါက်ထီအောင်မရောက်နိုင်ဘူးမမောင်းနိုင်ဘူးအဲ့ဒီမှာအဝေးကြီးမှာရွာပေါက်မှာပဲကာယီထားပစ်ခဲ့ရထားပစ်ပြီးတော့ချီချင်းသူတို့လာခဲ့ကြ အဲ့ဒီမှာဆရာတော်ဘုရားကြီးတရားဟောနေတယ်သူတို့လည်းဝင်လာကြတဲ့အခါကျတော့ကျောင်းထဲဝင်လာတော့ဒီတွန်းရွာကြီးမှာတော့ဒီတွန်းရွာကြီးမှာနေကင်းကြောင်တောင်ကြီးကျောင်းကွင်းကြီးတကွင်းလုံးကိုလူတွေနဲ့ပြည့်နေတာကိုတွေ့ရတော့အဲ့ဒီနိုင်ငံသားပြည်သက်တွေကလည်းအမတန်မှအံ့ဩသွားတယ်အဲ့လိုအံ့ဩနေတယ်လို့ဒီမြန်မာပြည်သက်ကလည်းသူတို့မြင်ရတဲ့ကွာဒီလိုနိုင်ငံသားတွေမြောက်များစွာဆိုတာမြင်မမြင်ဘူးဘူးတွန်းမှနေတဲ့ပုဂ္ဂိုလ်တွေဆိုတော့ဟာဒီကပုဂ္ဂိုလ်တွေကလည်းအမတန်အံ့ဩ သိပြီးအံ့ဩကြတဲ့အခါကျတော့နောက်မြတ်စွာဆရာတော်ဘုရားကြီးတရားပွဲပြီးဆုံးတဲ့အခါဘုန်းကြီးကတော့မပြီးဆုံးခင်မှာသူတို့ကိုဒီမဟာစီရိတ်တံမှာရှိတဲ့စိတ်ကုံရမှာရှိတဲ့ကောပကအဖွဲ့တွေအဲ့ဒီအဖွဲ့ကလူကြီးတွေခေါ်ပြီးတော့အဲ့ဒီမှာသူတို့ကိုနေရာထိုင်ခင်းပေးပြီးတော့နားနေစေပါတယ်အခန့်ထမ်းစေပါတယ်အဲ့ဒီမှာနောက်ဆရာတော်ဘုရားကြီးတရားပွဲပြီးလို့ကျောင်းတော်ဘော်ကိုပြန်ရောက်တဲ့အခါဆရာတော်ဘုရားကြီးမောပန်းဖြေ အမောပြန်လေးဖြေပြီးလို့ပြေလောက်တဲ့အချိန်ကျမှဘုန်းကြီးကပဲလျှောက်တာပြပါတယ်နိုင်ငံညာကယောဂီတွေရောက်နေကြတယ်ဗျာဘယ်လောက်လဲဆိုတော့20ကျော်လောက်ရှိပါတယ်ဗျာသူတို့ဒီမှာညအိတ်ကြမှာလားလို့ဆရာတော်ဘုရားကြီးကမေးပါတယ်မအိတ်နိုင်ဘူးလို့ဆိုပါတယ်ဗျာဟိုမှာလည်းပဲသူတို့တွေ့စရာလေးရှိသေးတဲ့အတွက်ကြောင့်မို့ပြန်မှာဖြစ်ပါလေရက်ကလည်း9ရက်အတွင်းဆိုတော့ဒီလိုဆိုရင်တဲ့ခေါ်လိုက်ဆိုပြီးတော့အဲ့ဒီမှာခေါ်ခိုင်းတဲ့ခါကျတော့မှဘုန်းကြီးကနိုင်ငံသားတွေခေါ်ပြီးကြောင်းမတက်လာ ဟိုးဘုန်းကြီးတို့အဲ့ဒီစိတ်ခုံရွာမှာရှိတဲ့အခုတရားနာပရိသတ်တွေအများကြီးကလည်းပဲတရားပွဲပြီးပြန်ရမှာမပြန်နိုင်ဘူးအဲ့ဒီမှာဒီလူတွေကိုပဲလိုက်ကြည့်နေတာပဲလူတွေသွားဆရာတော်ဘုရားကြီးကြောင်းပေါ်ရောက်ပြန်တော့လေအဲ့ဒီဟာဘေးကနေပြီးတော့တခါနဲ့ဘေးကနေပြီးတက်တက်ပြီးတော့ဟိုးတကားပေါက်တရားနေကြည့်ဟိုးဘေးကကြောင်းမေးနှမ်းမှာရှိတဲ့သစ်ပင်တွေသစ်ပင်တွေဘဝနေတက်ကြည့်အဲ့တော့သူတို့ကသိကျင်တာဆရာတော်ဘုရားကြီးနဲ့ဒီလူတွေနဲ့ဘာတွေပြောကြမလဲ ဘာတွေလုပ်ကြမလဲသူတို့သိကျင်ရှာတာအဲ့လိုသိကျင်ရှာတဲ့အခါတကားပေါက်တရားကြီးကြည်ဆရာတော်ဘုရားကြီးကအဲဒီရောက်တဲ့နဲ့ရောက်တာနဲ့ပဲသူကရေကိုဥချပြီးတဲ့အခါတပည့်တော်ရိုးစက်ကုစတိမှာဘုရားမိတ်ဆက်ပါတယ်တပည့်တော်ဆရာတော်ဘုရားကြီးရဲ့မဟာစီတန္တနာရိပ်တာကြီးမှာနှစ်ကြိမ်ရက်ရှည်တရားဝင်ပူပါတယ်တစ်ကြိမ်ကလူဘဝနဲ့တစ်ကြိမ်ကယဟန်ဘဝနဲ့အိန္ဒိယမှာရှိတဲ့သူ့ရဲ့ကမ္မထာနာစိရဖြစ်တဲ့ဆရာမကြီးက မင်းဟာကမ္မဋ္ဌာန်းဆရာလုံးမဲ့ပုဂ္ဂိုလ်ဆိုရင်ငါတို့ဂုရုကြီးရှိတယ်အဲ့ဒီဂုရုကြီးထံကိုမင်းသွားမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမြန်မာနိုင်ငံမဟာစီသာသနာရိပ်သာကြီးလွတ်လိုက်လို့သူဟာနှစ်ကြိမ်တိုင်နဲ့ရောက်ခဲ့ပါလေရန်ပွားနဲ့ရရှိအထုတ်ပါလေဗျာအခုတပည့်တော်အမေရိကန်နိုင်ငံမှာတပည့်တော်တရားစခန်းမက်ဆာချူးဆက်ပြည်နယ်မှာဘာလီဆိုတဲ့တရားရိပ်သာလေးဖွင့်ပြီးတော့တရားစခန်းကြီးပြပါလေအဲ့တရားစခန်းပြတဲ့အထဲမှာဒီ ယောဂီတွေဟာအမေရိကန်နိုင်ငံကကြီးတယ်မဟုတ်ပါဘူးနိုင်ငံစုံကတပည့်တော်တရားဌာနကိုလာပြီးတရားထူကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါလေအဲဒါကြောင့်မို့အဲ့ဒီပုဂ္ဂိုလ်တွေကနေပြီးတော့ဒီဆရာတော်ဘုရားကြီးကိုကုရုကြီးကိုဖူးကျင်ပါလေတက်ရှိတင်ရှားရှိရင်ပို့ပေးပါဆိုလို့သူတို့ဆန္ဒအရာလိုက်ပို့ရပါတယ်ဗျာဆိုပြီးတော့အဲ့ဒီမှာသူကလျှောက်ထားပြတယ်သူကလည်းတရားစခန်းနေဖွင့်တာအခုဆိုရင်၃နှစ်ရှိပြီဖြစ်တဲ့အတွက် တပည့်တော်ကိုလည်းပဲဆရာတော်ဘုရားကြီးကိုယ်တိုင်ကမ္မထာနာစရိယာအဖြစ်အသိအမှတ်ပြုပေးတော်မူပါဗျာဆိုပြီးတော့သူနဲ့သူ့လက်ထောက်နှစ်ယောက်ကိုအဲ့ဒီမှာဆရာတော်ဘုရားကြီးဆံကတောင်းဆိုတာကိုတွေ့ပါတယ်အဲ့ဒီမှာနဲ့ဆရာတော်ဘုရားကြီးထံကတောင်းဆိုတဲ့အတွက်ခွန်ကြီးကဆရာတော်ဘုရားကြီးရဲ့လက်တဟလေးယူပေးရပါတယ်ယူပေးပြီးတော့ဆရာတော်ဘုရားကြီးကိုယ်တိုင်လက်ရင်းနဲ့ရေးပြီးတော့အဲ့ဒီမှာတော့ဆရာတော်ဘုရားကြီးတစိတ်တုံးမပါပါဘူးအဲ့ဒီမှာဆရာတော်ဘုရားကြီးလက်မှတ်လေးထိုးပေးပြီးသူ့ကို မ္မထာနာစရိယအဖြစ်နဲ့ခန့်သည်ဆိုပြီးတော့နေဆွဲဆရာတော်ဘုရားကြီးရဲ့လက်မှတ်နဲ့အဲ့ဒီမှာကမ္မထာနာစရိယအဖြစ်နဲ့ခန့်ပေးပါသူနဲ့သူ့လက်ထောက်အဲ့လိုခန့်ပေးပြီးတော့အဲ့ဒီမှာဒီပုဂ္ဂိုလ်တွေကိုသူကမိတ်ဆက်ပေးပါတယ်မိတ်ဆက်ပေးတဲ့အထက်မှာဒီပုဂ္ဂိုလ်ဟာတကယ်ကိုတန်းကြွယ်တထေကြီးပါဗျာတစ်ချိန်ကဒါပေမဲ့စီးပွားရေးလုပ်ငန်းတွေပျက်စီးသွားတဲ့အတွက်တဲ့သူ့ရဲ့စိတ်တွေကိုဘယ်လိုမှမဆောက်တည်နိုင်ဘဲနဲ့စိတ်ဆင်းရဲကိုဆင်းရဲတွေဖြစ်ခဲ့ရပါတယ် အဲ့လိုစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ပြီးတော့ကိုကိုကိုသေပဲသေခြင်းတဲ့စိတ်တွေကြီးတွေဖြစ်နေပါလေသေခြင်းလောက်တယ်ဆိုတော့ဘုန်းကြီးတို့ယောဂီများစဉ်းစားကြည့်နော်သူ့ရဲ့စိတ်ဆင်းရဲတာနည်းနည်းလေးဆင်းရဲတာလားအများကြီးဆင်းရဲတာလားသေခြင်းလောက်အောင်ဆင်းရဲတယ်ဆိုတာအများကြီးဆင်းရဲတာစားလို့မရအိတ်လို့မပြောအဲ့ဒီလိုကိုတခါတည်းပြန်ပြီးတော့တွေးလိုက်တိုင်းတွေးလိုက်တိုင်းလူဘဝကြီးနေခြင်းစိတ်ကိုမရှိတော့အဲ့ဒီလောက်ကိုဆင်းရဲပြီးတော့နေတာ အဲ့လိုဆင်းရဲနေတဲ့ကံမှာမိတ်ဆွေတငယ်ချင်းတယောက်ကနေပြီးတော့ဒီဆရာကြီးရဲ့ကမ္မဋ္ဌာန်းဌာနကိုပို့ပေးတဲ့အတွက်တဲ့သူဟာဒီတရားတွေကိုဆရာတော်ဆရာကြီးညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်သုံးအားထုတ်တဲ့အတွက်အခုတော့စိတ်ရဲ့ငြိမ်အေးမှုကိုကျွန်ုပ်ခံစားရပါပြီတဲ့အခုတွေ့ရပါပြီအဲ့တော့စိတ်ဆင်းရဲမှုတွေလည်းလုံးဝလွန်မြောက်ပြီးချုပ်ငြိမ်းပြီးဖြစ်တဲ့အတွက်ကျွန်ုပ်သိကျင်တဲ့စိတ်တွေလည်းမရှိတော့ပါဘူးတဲ့သူက ဒီတတိပဋ္ဌာန်တရားတကယ့်ကိုစိတ်ရဲ့ငြိမ်းချမ်းမှုကိုပေးနိုင်တယ်ဆိုတာကျွန်တော်လက်တွေ့ပါဆိုတာကိုသူကတင်ပြလျှောက်ထားတယ်နောက်တစ်ယောက်ကိုမိတ်ဆက်ပြီးတဲ့ကနောက်တစ်ယောက်ကအိမ်အောင်ရေးအဆင်မပြေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်ကလည်းအိမ်အောင်ရေးအဆင်မပြေတဲ့အတွက်ကြောင့်ကိုကိုကိုတောင်တေချောင်းကြံခဲ့မိတယ်ဒါပေမဲ့ဥသွားတဲ့အတွက်ကြောင့်မို့သူမသိခဲ့ဘူးဒါနဲ့ပဲမိတ်ဆွေတယောက်ကပို့ပြီးလို့သူလည်းပဲအခုတော့ဖြင့်ဒီတရားတွေကိုတတိပဋ္ဌာန်တရားတွေအထုတ်ရင်းနဲ့ပဲ တကယ်စိတ်ဆင်းရဲမှုတွေဆိုတာကိုလုံးဝသူစီမှာမရှိတော့ဘူးလေလူဘဝကိုခုအကြာကြီးနေကျင်တယ်ဘာကြောင့်နေကျင်တာလဲဆိုရင်ဒီတတိပဋ္ဌာန်တရားတွေကိုပဲဆက်ပြီးတော့ဒီလိုပဲအထုတ်နေကျင်တော့တယ်အဲ့ဒါတွေကိုရှောင်ပြတင်ပြကြတဲ့အခါကျတော့မှဆရာတော်ဘုရားကြီးကအေးမင်းတို့ရဲ့ကိုယ်တိုင်အားထုတ်လို့ကိုယ်တိုင် တွေ့တဲ့တရားတွေကိုဘုန်းကြီးကိုယ်တိုင်တင်ပြလျှောက်ထားတာမဟုတ်ဘဲနဲ့အခုမြန်မာနိုင်ငံမှာရှိတဲ့အခုငါးစီမှာရောက်နေတဲ့ပြိဿတ်ကိုလည်း မင်းတို့တွေ့ရဲ့တရားတွေ့တဲ့တရားလေးကိုဖြန့်ဝေလိုက်ပါဆိုပြီးတော့ပြောပြီးတော့ဘုန်းကြီးကိုလည်းပဲဓမ္မယုံပေါ်မှာစိုးစောကဓမ္မယုံပေါ်မှာအားလုံးသူတို့ကိုပြောဖို့စီစဉ်ပေးလိုက်ပါဆိုတော့ဘုန်းကြီးကအဲ့ဒီပိဋကခေါ်သွားပြီအဲ့ဒီမှာအားလုံးတခါလဲဗမာပိဋကတွေဆိုတော့လဲအုံးအုံးနဲ့တခါလဲရောက်လာအားလုံးထိုင်ကြပေါ့ဘုန်းကြီးကထိုင်ခိုင်းပြီးတော့အခုရောက်လာတဲ့နိုင်ငံသားမှာရှိတဲ့ဟောဒီကကမ္မထမ်းဆရာကြီးဘုန်းကြီးကပြန်ပြီးမိတ်ဆက်ပေးရဟောဒီဟာတွေကတရားအထုလာခဲ့တဲ့ယောဂီတွေ သူတို့တရားအားထုတ်လို့သူတို့ရဲ့အတွေ့တွေကိုပြန်ပြီးတော့ပြောပြလိမ့်မယ်အားလုံးနားထောင်ကြဆိုတော့မှအဲ့ဒီမှာတခါလဲမဲ့နဲ့ဆင်ပေးပြီးတော့အားလုံးပြောပြီးတော့အားလုံးနားထောင်ကြနားထောင်ပြီးတဲ့အခါကျတော့ तू ပြောပြီးတဲ့အခါကျတော့အဲ့ဒီပုံကိုယ်တွေကဘာပြောလဲဆိုတော့ခမားတို့ဟာတိတ်ကံကောင်းကြတဲ့ပုံကိုယ်တွေပါခမားတို့အနီးနားမှာဒီကုရုကြီးရှိနေတယ်တဲ့ကျွန်တော်တို့မှာဒီကုရုကြီးမရှိဘူးဝေးကြီးကလား ဒီကုလူကြီးစီကတရားတွေကျွန်တော်တို့အားထုတ်လို့အခုစိတ်ရဲ့ငြင်းချမ်းမှုကိုစိတ်ရဲ့ငြင်းအင်းမှုကိုကျွန်တော်တို့ခံစားရပြီ ကျွန်တော်တို့ကိုယ်တိုင်တွေ့ရပြီခင်ဗျားတို့ကတော့ဒီကုလူကြီးရဲ့အနိနာမှာနေရတဲ့အတွက်ကြောင့်သိကိုကံကောင်းတဲ့ပုံကိုယ်တွေပါတဲ့ကျွန်တော်တို့ကိုကံကောင်းတယ်မထင်ပါနဲ့ကျွန်တော်တို့ကကံဆိုးတဲ့ပုံကိုယ်တွေပါဒီတတိပဋ္ဌာန်ဝိပဿနာတရားဟာမြန်မာနိုင်ငံရဲ့ထွက်ကုန်ပစ္စည်းပါကဘာမှမရှိပါဘူးဒီတတိပဋ္ဌာန်တရားဟာမြန်မာနိုင်ငံမှာထွက်ပေါ်လာတာဖြစ်ပါတယ် ဒါကြောင့်မို့မြန်မာနိုင်ငံရဲ့ထွက်ကုန်ဟာဒီတတိပဋ္ဌာန်တရားပါပဲအကောင်းဆုံးကုန်ပါပဲဒီတတိပဋ္ဌာန်တရားအတိုင်းသာလိုက်နာမယ်ဆိုရင်တဲ့ကျွန်တော်တို့ကမ္ဘာလောကကြီးဟာစစ်ဖေးစစ်တမ်းနေဆိုတာ လုံးဝမရှိတော့ဘူးအလုံးငြိမ်းချမ်းတဲ့ကမ္ဘာကြီးဖြစ်နိုင်ပါလေဆိုတာကိုသူတို့ကတင်ပြသွားတယ်အဲ့ဒီလိုပြောတာတွေကိုအလုံးမြန်မာပြည်သက်တွေနားထောင်ပြီးတော့စိတ်အားတွေတက်ကြွပြီးတော့အဲ့ဒီစိတ်ခွန်ရိပ်တာမှာ တရားတွေဝင်လိုက်ကြတာလေတခါလဲနေစရာထိုင်စရာမရှိအောင်ကိုမြန်မာတွေတရားဝင်ကြအဲဒီမှာစိတ်ဝင်စားပြီးတော့ဆိုလိုရင်းကတော့စိတ်မှာဆင်းရဲတယ်စိတ်ဆင်းရဲမှုသားကြောင့်ဖြစ်စေသမီးကြောင့်ဖြစ်စေပြည်စည်းကြောင့်ဖြစ်စေမိမိရဲ့စီးပွားရေးလုပ်ငန်းကြောင့်ပဲဖြစ်စေအိမ်တော်ရေးကြောင့်ပဲဖြစ်စေစိတ်ထဲမှာမချမ်းသာမှုတွေဖြစ်လာရင်အဲ့ဒီစိတ်ဆင်းရဲမှုစိတ်မချမ်းသာမှုတွေလွန်မြောက်ခြင်းလို့ချုပ်ငြိမ်းခြင်းလို့ရှိရင်ဘယ်တရားအထောက်အမဲဒါဘုန်းကြီးတို့လက်တွေ့နော် အခုဘာဒီကမ္မဋ္ဌာန်းဌာနဆိုတာခင်ဗျားတို့အခုသွားရင်အခုရောက်တယ်အဲ့ဒီဘာဒီကမ္မဋ္ဌာန်းဌာနဆိုတာမက်ဆာချူးဆက်ပြည်နယ်ဘာပြည်နယ်လဲလဲအဲအဲ့ဒီပြည်နယ်မှာအခုဂျိုးဆက်ဂုစတိန်ဆိုတဲ့ဆရာကြီးဟာဧက300ကျော်ရှိတဲ့မြေပေါ်မှာကမ္မဋ္ဌာန်းဌာနကြီး3ခုဖွင့်ပြီးတော့တရားပြနေတယ်အခုသွားရင်အခုရောက်တယ်ဒါပေမဲ့လို့အဲ့ဒီမှာတရားအားထုတ်တဲ့အခါမှာစည်ရင်ပေးရတယ်စည်ရင်ပေးပြီးတော့အားထုတ်တဲ့အခါကလည်းမှာတရေကို ဒေါ်လာ90နဲ့4ဒေါ်လာပေးရတယ်။တရက်ကိုဘယ်လောက်လဲ54ဒေါ်လာပေးရ။ဘုန်းကြီးကသူနဲ့တေချာဘောက်ကိုသွားတွေ့တာ။သူနဲ့အဲ့ဒီမှာနှစ်ပေါင်း30ကျော်ကမာစီဆရာတော်ဘုရားကြီးနန်းကိုတွေ့ခဲ့ရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဘုန်းကြီးကပြန်တွေ့တဲ့အခါသူကလည်းဝမ်းမြောက်ဝမ်းသာကြီးပဲ။သူ့ရဲ့ကမ္မထန်ဌာနတွေကိုသူကိုယ်တိုင်ဘုန်းကြီးကိုလိုက်ပြီးတော့ပြပေးတယ်။အဲ့ဒီမှာမင်းဖက်နဲ့လေလို့အောင်မြင်သလားဆိုတော့မအောင်မြင်ဘူးအောင်မြင်တယ်ဆိုတာခင်ဗျားကြည့်လေတဲ့ ကျွန်တော်ရဲ့ပထမရိတ်တာပထမရိတ်တာလေးလာရေးစခန်းတဲ့လေးလာရေးစခန်းမှာယောဂီ35ယောက်လက်ခံနေတယ်အဲ့ဒါရက်တူစခန်းတဲ့အခုလို6ရက်တူ9ရက်တူ3ရက်တူ10ရက်တူ10ရက်ပဲဖွင့်တယ်တလမှတစ်ကြိမ်ဖွင့်ပေးတယ်တဲ့အဲ့ဒီမှာတရက်ဝင်ရင်လည်းရတယ်ဒိတ်လေးလာဖို့9ရက်ဝင်ရင်လည်းရတယ်10ရက်ဝင်ရင်လည်းရတယ်ဒီလောက်ပဲတဲ့အဲ့ဒါလေးလာရေးစခန်းတဲ့အဲ့ဒီကနေမှကိုယ်တိုင်အားထုတ်လို့ဒီတရားကိုသဘောကျလို့ရက်ရှည်အားထုတ်မယ်ဆိုရင်ဒုတိယစခန်းကိုလာခဲ့တဲ့သူကပြောတယ် ဒုတိယစခန်းမှာလည်းစီရင်ပေးရအဲ့ဒီမှာစီရင်ပေးရတဲ့ကဒုတိယစခန်းမှာလူယောဂီတရားလက်ခံတယ်ဘယ်လောက်လက်ခံလဲဘုန်းကြီးတို့ယောဂီများအချိန်လေးတော့နည်းနည်းကြော်သွားပြီထင်ပါတယ်ဒါလေးတော့ပြီးအောင်ပြောလိုက်မယ်နော်ယောဂီအချိန်တရားလက်ခံတယ်တဲ့သူကတရားလက်ခံတော့ဘယ်နဲ့တော့လို့ယောဂီပြည့်သလားခင်ဗျာကြည့်လေတဲ့ကျွန်တော်တရားအပြည့်ပဲတဲ့နှစ်နှစ်စာဖူကင်ပြည့်နေပြီတဲ့ယောဂီစဉ်ပေးထားတာ ဟာမင်းအောင်မြင်လားကြီးလားလို့ဘုန်းကြီးကမေးတော့အောင်မြင်တယ်လေဒီတတိပဋ္ဌာန်တရားကစိတ်ရဲ့ငြိမ်းချမ်းမှုကိုရနိုင်တယ်လက်တွေ့ရနိုင်တယ်ကျွန်တော်လက်တွေ့ပေးနိုင်တယ်ဒါကြောင့်မို့ကျွန်တော်ရဲ့ဆောင်ရွက်မှုတွေကဒီတရားကြဌာနကြီးကအောင်မြင်တာပါတဲ့နောက်အဲ့ဒီကနေပြီးတော့တတရတရားစခန်းဆိုတာကိုလိုက်ပို့တယ်တတရစခန်းကြတော့လေပဲယောဂီ40လောက်လက်ခံတယ်တဲ့အဲ့ဒီတတရစခန်းကြီးကလည်းအင်မတန်ကောင်းပါလေ အဲ့ဒီကောင်းမွန်တဲ့အခါသူလိုက်ပို့ပြီးတော့အခန်းတွေရောဘာတွေရောအကုန်လုံးယောဂီရဲ့အခန်းတွေယောဂီနေရထိုင်ရတဲ့အခန်းတွေစားကန်းတောက်ခန်းကစပြီးတော့ဇင်းကြံကန်းတွေကစပြီးပြောပြဘုန်းကြီးတို့ဒီမှာမြန်မာနိုင်ငံကဒီသတိပဋ္ဌာန်နဲ့ပတ်သက်ပြီးတရားတွေပြဘုန်းကြီးတို့ဒီတရားထိုင်တဲ့နေရာလောက်ပဲဘုန်းကြီးတို့လုပ်ပေးနိုင်တယ်ဇင်းကြံလျှောက်ဖို့သီးသန့်လုပ်မပေးနိုင်ဘူးသူ့ရဲ့ဗာရီကမ္မဋ္ဌာန်းဌာနကြီးမှာဇင်းကြံလျှောက်တဲ့နေရာဆိုလို့သီးသန့်ခမ်းမကြီးတွေလုပ်ပေးတယ်နောက်ဆုံးတယောက်တည်းအေးချမ်းစွာလျှောက်မယ်ဆိုရင်တယောက်တည်းလျှောက်တဲ့မှန်လုံကန်းကြီးတွေလုပ်ပေးထားတယ် အဲ့ဒီလောက်ထိအောင်ဈဉ္ညာကိုအထူးအားပေးပြီးတော့အားပြုပြီးတော့အထုတ်စီပါတယ်အဲ့ဒီမှာသူအခန်းကိုပြပြီးတော့ဒီကျောင်းဒီတတ္တရတရားစခန်းကြီးရဲ့ဒီအဆောက်ကြီးဦးကြီးတစ်ခုလုံးကိုတူးတဲ့ကလှူတာပါတဲ့တူးတဲ့ကလှူတာလဲဆိုတော့ဘယ်ကလှူတာလဲဆိုတော့ဂျူးကတဲ့အစ္စရေးကဒါလည်းပဲဆရာတော်ဗျာတဲ့ဓမ္မောဟဝေရခတိဓမ္မစာကြီးကျွန်တော်ထံမှာသူဟာလည်းပဲစိတ်ပင်ပန်းစိတ်ဆင်းရဲမှုတွေကြုံတွေ့ပြီးတော့ကျွန်တော်တရားစခန်းဝင်ပြီးတော့ သူကိုယ်တိုင်အားထုတ်တဲ့အခါမှာစိတ်ရဲ့ငြင်းချမ်းမှုတွေရပြီးတော့မင်းတို့ဘာလုပ်ဖို့ရှိလဲလို့မေးတဲ့အခါမှာငါတို့ဒီလိုလုပ်ချင်နေဆိုတော့အဲ့ဒီလိုဆိုရင်ငါလုပ်ပေးမယ်ဆိုပြီးတော့အကုန်ကြခံပြီးသူတူးတဲ့နဲ့အကုန်ကြခံပြီးတိဆောက်ပေးသွားတာပါတဲ့အဲ့ဒီမှာငါတို့ကျွန်တော်တို့ကလှူထားတဲ့အလှူငွေလေးတွေတော့ရှိပါတယ်ဆိုအေးမင်းတို့လှူထားတဲ့အလှူငွေထည့်ကျင်တဲ့လောက်ထည့်ကျန်တာငါအားလုံးလှူမယ်ဆိုပြီးတော့အဲ့ဒီမှာတူးတဲ့ကဒီเจ้าဆောင်ကြီးကိုအကုန်လုံးဆောက်ပေးသွားတာလူ40ကျော်လောက်ဆက်ပါတယ်တဲ့ အခန်းတွေအခန်းတွေအတီးတီးအဲ့ဒီမှာတရားထိုင်ခန်းတွေခမ်းမတွေစားတော့ခန်းတွေအပြည့်စုံပါပါတယ်အဲ့ဒီလိုခမ်းမကြီးတစ်ခုလုံးကိုအဆောက်အဦကြီးကိုဆောက်ပေးသွားတာဒါဘာကြောင့်လဲဆိုတော့ဒီတရားကိုတတိပဋ္ဌာန်တရားကိုကိုယ်တိုင်လက်တွေ့ကျင့်ကြံအားထုတ်တဲ့အခါမှာကိုယ်တိုင် စိတ်ရဲ့ငြိမ်းအေးမှုငြိမ်းချမ်းမှုကို ကိုယ်တိုင်မရခဲ့ဘူးလားကိုယ်တိုင်ရတဲ့အတွက်ကြောင့်မူတရားပေါ်မှာယုံကြည်တရားပေါ်မှာကြည်ညိုတဲ့စိတ်တွေဖြစ်ပြီးတော့ ဒီတရားတွေပြန်ပွားစီလိုတဲ့အတွက်ကြောင့်မို့အဲ့ဒီမှာနောက်ထပ်တစ်ဆင့်ဉာဏ်နေတက်အောင်ကြိုးစားအထုတ်နိုင်ဖို့အတွက်ဆိုပြီးတတ္တရတရားစခန်းဆိုပြီးတော့ဒုတိယတရားစခန်းမှာအောင်မြင်စွာအထုတ်နိုင်တဲ့ပုဂ္ဂိုလ်များကိုအေးဆေးစွာအထုတ်နိုင်ဖို့အတွက်တတရတရားစခန်းဆိုပြီးတော့နေရာကြီးဆောက်လုပ်ပေးပါတယ်။အဲ့ဒီနေရာကိုလည်းဘုန်းကြီးကိုအကုန်လုံးသူလိုက်ပို့ပြီးတော့ပြပါတယ်။ဒါကြောင့်ဆိုလိုရင်းကတော့ဘုန်းကြီးတို့ယောဂီများတကယ်သာ ဒီတတိပဋ္ဌာန်တရားကိုလက်တွေ့ကြကြဆရာသမားညွှန်ကြားတဲ့အတိုင်းအထုပ်ပါသို့တော့ကိုကိုကိုညာလို့ဖြစ်ပါမလားကိုကိုကိုတော့မညာညာလို့မဖြစ်ဘူးခန္ဓာကိုယ်လည်းမညာပါနဲ့စိတ်ကိုလည်းအလိုမလိုက်ပါနဲ့ဟုတ်တယ်မလားတကယ်တရားလို့ကိုလုပ်တော့မယ်ဆိုရင်ခန္ဓာကိုယ်လည်းမညာနဲ့စိတ်ကိုလည်းအလိုမလိုက်နဲ့ဆရာသမားညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့ဒီတတိပဋ္ဌာန်တရားတွေကိုရိုးရိုးသေးသေးကျင့်ပွားသွားမယ်ဆိုရင် ဘာသာကြားဖြစ်တဲ့အဲ့ဒီနိုင်ငံသားတွေရဲ့စိတ်တွေဆင်းရဲမှုတွေတောင်စိတ်ရဲ့ဆင်းရဲမှုတွေငြိမ်းအေးမှုတွေစိတ်ဆင်းရဲမှုတွေကိုငြိမ်းချမ်းသွားမှုဆိုတာတွေအကျိုးတွေမရခဲ့ဘူးလားဒါဘုန်းကြီးကိုယ်တိုင် သူကိုယ်တိုင်ဒီတရားကမ္မဋ္ဌာန်းဆရာကြီးကိုယ်တိုင် ပြောပြတာကိုကိုယ်တိုင်တွေ့ရအဲ့ဒီအားထုတ်ပြီးတော့ကိုယ်တိုင်ငြိမ်းချမ်းမှုငြိမ်းအေးမှုတွေရခဲ့ပါတယ်ဆိုတဲ့ပုံကိုယ်တွေကိုလည်းကိုယ်တိုင်တွေ့ရကိုယ်တိုင်နားထောင်ရတယ်ကိုယ်တိုင်မြင်ရတယ်ဒါကြောင့်မို့အဲ့ဒါလေးကိုဘုန်းကြီးတို့ယောဂီများကိုဖောက်တည်ချတဲ့နေရာအဖြစ် ဒုက္ခဒေါမနတဏ္ဍအထင်ကမာယာဆိုတဲ့တရားတော်ရဲ့အကျိုးဟာလက်တွေ့တကယ်ကျင့်ကြံအထုတ်တဲ့ပုဂ္ဂိုလ်ဟာတကယ်ဆင်းရဲကိုဆင်းရဲရောမငြိမ်းချမ်းဘူးလားစိတ်ဆင်းရဲတွေရောမငြိမ်းချမ်းနိုင်ဘူးလားတကယ်ကိုဆင်းရဲစိတ်ဆင်းရဲတွေကြုံလာရင်ဘုန်းကြီးတို့ယောဂီများကိုပြောလိုက်ချင်တာကတာကြောင့်တမိကြောင့်ပစ္စည်းကြောင့်စီးပွားကြောင့်အိမ်အောင်ရေးကြောင့်အကြောင်းတစ်မျိုးမျိုးကြောင့်မိမိမှာစိတ်ဖိစီးမှုတွေဖြစ်လို့စိတ်ဆင်းရဲမှုကြုံလာပြီဆိုရင်ဘယ်တရားလေးကိုသတိရရမလဲ ဒီတတိပဋ္ဌာန်တရားလေးကိုသာငါပွားမယ်ဆိုရင်တော့ငါဒီစိတ်ဆင်းရဲမှုတွေလွန်မြောက်ပြီးတော့စိတ်ရဲ့ငြိမ်းအေးမှုရမှာပဲဆိုတာအမှန်ယုံကြည်ချက်ထားပြီးကြိုးစားအားထုတ်ရင်စိတ်ရဲ့ငြိမ်းချမ်းမှုတွေမရနိုင်ဘူးလားကဲဒီဆောင်ပုံလေးဆိုပြီးတော့တရားသိလိုက်ကြစို့နော် ကိုဆင်းရဲကိုကိုဆင်းရဲကိုခြုံငိမ့်လို့ဘယ်လန်းစဉ်ကိုလိုက်ရမယ် ကိုဆင်းရဲကိုချုပ်ငြိမ်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်စိတ်ဆင်းရဲကိုချုပ်ငြိမ်လို့ဘယ်လမ်းစဉ်ကိုလိုက်ရမယ်စိတ်ဆင်းရဲကိုချုပ်ငြိမ်လို့ တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တကယ်လို့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေအကြောင်းတစ်မျိုးမျိုးကြောင့်ကြုံတွေ့လာရင်ဘယ်လမ်းစဉ်လိုက်ကြမယ်ဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းလိုက်နာကျင့်သုံးအားထုတ်ရင်တကယ်ကိုယ်ဆင်းရဲစိတ်ဆင်းရဲရောမချုပ်ငြိမ်းနိုင်ဘူးလားအဲ့လိုချုပ်ငြိမ်းနိုင်ကြောင်းကိုမြတ်စွာဘုရားရှင်ကိုတော်တိုင်ကြွေးကြော်ပြီးတော့ဟောခဲ့တာလေဧကယနောယံဘေခွေမေဃောတတ္တနာဝိတုဒ္ဓိယ သောကပိတေဝနံတမတိကမယဒုက္ခဒေါမနတာနံအထင်ကမယညာယတာတိကမယနိဗ္ဗာနတာသစ္စိကရိယာယယရိတံသတ္တရောတတိပဌာနာဘေကဝေယဟံတော်များအိုချစ်သားတို့ဇတ္တတော်၄ပါးကုံသောယရိတာယေဤမေတတိပဋ္ဌာနာဆွေမြတ်သောအမှတ်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောကျင့်လန်းသည့်တန်တိရှိကုန်၏ ယံဆွေမြတ်သောမရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောအကျင့်လန်းသည်တတ္တနာဘယပစ္စည်းကဗုဒ္ဓရိယတာဝကလောင်လုံးစုံသောတတ္တဝါပေါင်းတို့၏ဝိတုဒ္ဓိယစိဉ္ကြီးကြီးမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေကောတကုရီသောလံတကြောင်းဒီသောလံဖြစ်ပါ၏တောကပိဒေဝနာဆွေပူဆွေခြင်းတောကငိုကြွေးခြင်းပိဒေဝရူကိုတမတိကမယလွန်မြောက်စေခြင်းငှာ ဧကယနောမေကိုတခုဒီသောလံတကြောင်းဒီသောလံဖြစ်ပါ၏ဒုက္ခဒေါမနတာနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမာယာခြုံငိမ့်ွယ်ပြောက်စေခြင်းငှာဧကယနောမေကိုတခုဒီသောလံတကြောင်းဒီသောလံဖြစ်ပါ၏တည်းဆုတောင်းမျှဝေကြရအောင် ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေးကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလိုထိုးထိုးဘဝထိုး ကျင်လေရလေဒုက္ခပိဒံယမံအပေါင်းမကောင်းဟုသမျှမတွေ့ရပေမကောင်းဟုသမျှမကြားရပေတဗ္ဗဣစ္ဆာမင်္ဂလာကို ရွေကတာတိုင်းရစေတော်ယနေ့ယခုပြုပြုသမျှမြတ်ဘာကကိုယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာယနေ့ဒီဓမ္မစကုဓမ္မယုံတော်ကြီးအတွင်းဓမ္မခမ်းမကြီးအတွင်းမှာ တရားဘာဝနာတွေဟောပြောနိုင်အောင်မဟာသတိပဋ္ဌာန်ဝိပဿနာတရားတွေဟောပြောနိုင်အောင်အားထုတ်နိုင်အောင်ဆောင်ရွက်ရတဲ့ဝေယဝဆကုသိုလ်တွေမရှိကြဘူးလားနောက်ပြီးတော့ဓမ္မပူဇာနေရာအဖြစ်မိမိတို့နေ့စဉ်နေ့စဉ်ပူဇော်ကြတဲ့ကုသိုလ်တွေမရှိကြဘူးလားနောက်ပြီးတော့ခုတရားဘာဝနာတွေပွားများအားထုတ်ကြတဲ့ဆရာတော်ဘုရားနဲ့တကွအားလုံးယောဂီသူတော်စင်များကိုအာယုံစွမ်းနေစက်ကလူတန်းကြ အာယုံစွမ်းစိတ်ကလူတန်းများတွေကုသိုလ်ရှင်များတော့ကုကျော်ကျော်မချီချီဝင်းမိသားစုများနောက်နေ့မုံမတဲ့မိချင်းကကလမှလည်းမုံမြလာစွာသောဆွမ်းခဲပွဲဘောဇင်ချူချင်းရတာဖြာဖြာတို့ကိုအလိုရှိတိုင်းဖုံးပေးသုံးဆောင်နိုင်ရန်အတွက်ဆက်ကလူတန်းများတဲ့ကုသိုလ်ရှင်များကလည်းပဲကုကျော်ကျော်မချီချီဝင်းလူမိသားစုများဗရန်တရားအင်မတန်ထက်သန်ကြတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်အားမထုတ်နိုင်ပေမဲ့အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကိုမိမိတို့ဒီမှာဆွမ်းဖြင့် ပစ္စည်းလေးပါးဖြင့်ထောက်ပံ့လူရမ်းမယ်ဆိုပြီးတော့ဘုန်းကြီးကလည်းလူလူသေးမရှိတော့အောင်လာပြီးတော့တခါလေခဏခဏလာပြီးတော့အဲ့မှာထောက်ပံ့ညလူတန်းညမေးလျှောက်ကြအဲ့လိုတရားတရားနဲ့ပြည့်စုံရတဲ့ပုဂ္ဂိုလ်တွေဟာဒီသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကိုလှူရတယ်ဆိုတာပို့ပြီးတော့အကျိုးမများဘူးလားကုသိုလ်ရတာချင်းတော့အတူတူပဲနော်သီလမရှိတဲ့ပုဂ္ဂိုလ်လှူရင်လည်းကုသိုလ်မရဘူးလားဒါပေမဲ့သီလရှိတဲ့ပုဂ္ဂိုလ်လှူရရင်အကျိုးကပိုပြီးတော့မများဘူးလား ပို့ပြီးတော့အကျိုးများတယ်ဒါကြောင့်သီလရှိတဲ့ပုဂ္ဂိုလ်များကိုကိုရွေးချယ်ပြီးတော့လူတန်းကြတယ်ဒီခြားခြားကုသိုလ်ရှင်များကလည်းမိမိစွမ်းနိုင်တဲ့များအချိုးပွဲတွေစွမ်းရင်ပွဲတွေယူလာပြီးတော့လူတန်းကြတာလေးရှိတယ်နောက်ပြီးတော့ညနေပိုင်းမှာအာဟာရဒါနအဖြစ်လည်းပဲဘုန်းကြီးတို့ဒီကဓမ္မယုံတရားကာကြီးတက္ကမကြီးများဖြစ်ကြတဲ့ဒေါက်တာဦးမောင်မောင်တို့ဒေါ်မေယူတို့သမီးလေးမတ်ချိုသင်မောင်တို့ ਨੇ မိသားစုများနဲ့အခုမတ်သင်းဆန္ဒခိုင်တို့ကလည်းပဲမိမိတို့ဒီမှာအာဟာရဒါနအဖြစ်နဲ့ညနေပိုင်းမှာ တရားနာရန်ရောက်ရှိပြီးတော့လာကြတဲ့ဓမ္မမိသားစုများကိုအာရဒါနနဲ့လူကြတန်းကြတယ်အဲ့ဒီကုသိုလ်အစုစုတွေပေါ့အခုတရားနာရတဲ့ကုသိုလ်သီလတွေတထိုင်အတွင်းစောင့်တည်ဆောင်တင်ရတဲ့ကုသိုလ်ဒီကုသိုလ်အစုစုတွေကို အားလုံးအမိဖမှစားပြီးတော့ဝိနည်းများကိုအမြတ်တမ်းပြီးဝေကြရအောင်နော်ယနေ့ယခုပြုပြုသည်မြမြတ်ဘာကကိုမြတ်ဘာ မိဘဆရာမျိုးသဟာနှင့်ကိုမှစောင့်ကြံကိုဆောင်နကအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝိနည်းရတို့ ရကြပါစေဘေငါဝေသည်ညာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာ မြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြအမြအမြယူတော်မူကြပါကုန်လောသာ အလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာအတိုင်းတတိပဌံတရားတွေကိုကိုယ်တိုင်လက်တွေ့ကျင့်သုံးပွားများအားထုတ်ပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေလွန်မြောက်ခြုံငိမ့်နိုင်တဲ့အဆင့်ထိအောင်ကျင့်ကြံပွားများအားထုတ်နိုင်ကြပြီလျင်ဗုဒ္ဓမြတ်စွာသာသနာတော်ကြီးကဘာအနှံ့ပြန့်အောင် သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်ကြပါစေ။